သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1389ခုနှစ်ပထမဝါဆိုလပြည့်ကျော်13ရက်ခရစ်နှစ်2015ခုဇူလိုင်လ14ရက်အင်္ဂါနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီကောင်တီဆန်ဂေပရိယေစီတီဒေါက်တာမောင်မောင်တော်မေယုသမီးမချုတေမောင်မိသားစုများ၏ ဓမ္မစက္ကုဓမ္မယုံတော်ကြီးအတွင်း၌ရွှေမင်းဝန်ဆရာတော်ဤငါရဲ့မာတတိပဋ္ဌာန်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့တတိပဋ္ဌာန်အကျိုးတရားတော်ဗာတရားတော်လေတတိပဋ္ဌာန်အကျိုးတရားတော်ဘုန်းကြီးတို့အခုတရားပေးတရားပြတရားအထုတ်ကြမှာကလည်းပဲဗာတရားတော်လေ တတိပဋ္ဌာန်တရားပါပဲဒီတရားတော်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းဒီတတိပဋ္ဌာန်သုတ်တန်ဒေသနာတော်ကြီးဟောတော်မယ်ဆိုတဲ့အခါကျတော့ဒီတတိပဋ္ဌာန်အကျိုးကိုပဲရှေ့ကနေပြီးတော့တရားကြီးညာပြီးတော့ဟောခဲ့တယ်လေဘုန်းကြီးတို့ဒီဓမ္မစကုဓမ္မယုံတော်ကြီးမှာဘုန်းကြီးယခုချိန်မှာဆိုရင်၃ချိန်မြောက်တရားစခန်းဖြစ်ပါ တရားစကားပွဲတိုင်းမှာဘုန်းကြီးဒီတတိပဋ္ဌာန်ရဲ့အကျိုးတရားကိုဟောကြားပါတယ်အကျေတဝင်ဟောတာလည်းရှိတယ်ကျင်းချုံဟောတာလည်းရှိပါဘာကြောင့်လဲဆိုတော့ဒီတတိပဋ္ဌာန်တရားအထုတ်တဲ့ပုဂ္ဂိုလ်ဒီကျိုးဒီကျိုးတွေရနိုင်တယ်ဆိုတာကိုသိပြီးမှတရားဆိုတာပို့ပြီးတော့အထုတ်ခြင်းလားဘုန်းကြီးတို့လောကမှာလည်းပဲလုပ်ငန်းတစ်ခုလုပ်ကြတော့မယ်ဆိုရင်မိမိအကျိုးမရှိတဲ့အလုပ်ကိုဘယ်သူမှမလုပ်ဘူး မိမိအတွက်အကျိုးရနိုင်မယ်ဆိုတော့မှအကျိုးရှိမှအလုပ်လုပ်ကြသလိုပဲဒီမှာသတိပဋ္ဌာန်ဝိပဿနာတရားရှုပွားအထုတ်တဲ့ပုဂ္ဂိုလ်တွေမှာလည်းပဲဒီသတိပဋ္ဌာန်တရားအတိုင်းသာလိုက်နာပြီးရိုးရိုးသေးသေးကျင့်သုံးအားထုတ်ရင်ဒီအကျိုးတရားတွေရနိုင်တယ်အကျိုးတရား9ပါးဘယ်နှပါးလဲလဲအဲ့ဒီအကျိုးတရား9ပါးကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဧကယနောယံဘိက္ခဝေမေကောတတ္တနာဝိတုဒ္ဓိယံ တောကပရိဒေဝနံတမတိကမာယဒုက္ခဒေါမနတဏံအထင်ကမာယညာယတာတိကမာယနိဗ္ဗာနတာတစ္ဆိကရိယာယယရိရံသတ္တရောတတိပဌာနာဘေကဝေယံတော်များအိုချစ်သာတုသတ္တရောလေးပါးကုံသောယရိရံယေဤမေတတိပဌာနာဆွေမြဲသောအမှန်ရမှုတတိဆွေမြဲမှုတတိပဌာန်ဟူသောအကျင့်လံသည်တန်တိရှိကုန်၏ အယံဆွေးမြဲသောအမှတ်ရမှုတတိဆွေးမြဲမှုတတိပဋ္ဌာန်ဟူသောကျင်လန်းသည်တတနာဖယံပစ္စည်းကဗုဒ္ဓအရိယသာဝကအလောင်းလုံးစုံသောတတ္တဝါအပေါင်းတို့၏ဝိသုရိယစိတ်ညစ်ခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေကိုတခုရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တောကပရိဒေဝနာဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပရိဒေဝတို့ကို တမတိကမယလွန်မြောက်စေခြင်းကဧကယနောမေဃောတကူရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏ဒုက္ခဒေါမနတာနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတာတို့ကိုအထင်ကမယခြုံငိမ့်ကွယ်ပြောက်စေခြင်းကဧကယနောမေဃောတကူရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏ညာယတာအဓိကမယရိယမေကူရခြင်းက နိဗ္ဗာန်တာသစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကဧကယနောမေဃောတကူရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တည်းမြတ်စွာဘုရားရှင်ကဧကာယနာမေဃတဲ့ဒီတတိပဋ္ဌာန်လမ်းစဉ်ဟာ ဝိသုဒ္ဓိယစိတ်အငြိကြီးတွေစင်ကြယ်ခြင်းနဲ့ဆိုရင်လည်းပဲဒီလန်းခြင်းတတိပဋ္ဌာန်လန်းစဉ်ပဲရှိတယ်တဲ့ဘုရားအစရှိတဲ့အရိယာသူတော်ကောင်းတွေအရိယာသူတော်စင်နေအားလုံးဟာဒီတတိပဋ္ဌာန်လန်းကပဲစိတ်ညစ်ကြေးကို စင်ကြယ်စေတယ်စိတ်ရဲ့အညစ်ကြေးတွေဆိုတာကဘာတွေလဲဆိုတော့လောဘတွေဒေါသတွေမောဟတွေမာနတွေ အဲ့ဒီတရားတွေဟာစိတ်ရဲ့အညစ်အကြေးတွေဘာရဲ့အညစ်အကြေးတွေလဲဒီစိတ်ရဲ့အညစ်အကြေးတွေဆိုတာဘုန်းကြီးတို့ပုထုဇဉ်လူသားတွေမှာအမြဲတမ်းဥရဟိုဝင်နေတာဒီစိတ်ညစ်အကြေးတွေကမျက်စိဘောက်ကလည်းစိတ်ညစ်အကြေးတွေဝင်တာပဲနားဘောက်ကလည်းပဲစိတ်ညစ်အကြေးတွေဝင်နေတာပဲနှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်ဆိုတဲ့ဒီတကား6ပေါက်က ဒီစိတ်ရဲ့အညစ်အကြေးတွေဟာဥဒ္ဓဟဝင်နေတာတတိမထားမိလို့ကိုကိုကိုမသိတာမျက်စိဘောက်ကကြည့်ပြီးကိလေသာဆိုတဲ့ဒီစိတ်အညစ်အကြေးတွေဟာမိမိကောင်းတဲ့အရာဝတ္ထုလေးတွေတက်ရှိတက်မဲ့ကောင်းတဲ့အရာဝတ္ထုလေးတွေတွေ့ပြီဆိုရင်မိမိဟောသဘောကျနှစ်သက်တာလိုချင်တာဒါလောဘကိလေသာတွေဝင်တာပဲဘာကိလေသာတွေဝင်တာလဲလောဘကိလေသာတွေပဲဒါမျက်စိဘောက်ကဝင်နေတာ ဘယ်ဘောက်ကဝင်တာလဲမျက်စိဘောက်ကနေကိလေသာတွေဝင်နေတာကိုယ်အလိုမရှိတဲ့အဲ့ဒီမှာကိုယ်လိုမရှိရတဲ့အစင်းတွေမြင်နေပြီဆိုရင်လည်းဟောစိတ်ထဲကလိုမကြဘူးသဘောမကျတဲ့ဒေါသကိလေသာတွေဆိုတာဝင်နေတာပဲကိုကိုကိုလောဘဝင်မှန်းမသိဘူးဒေါသဝင်မှန်းမသိဖြစ်နေတာတွေ့ဝေးနေတာဒါမောဟကိလေသာတွေဝင်တာပဲဒီတော့ကိလေသာတွေဟာမျက်စိဘောက်ကဝင်တယ်လို့ပဲနားဘောက်ကလည်းပဲမဝင်ဘူးလား ကောင်းတဲ့အတန်လေးကြားခြင်းနဲ့မိမိနှစ်သက်တဲ့အတန်လေးဆိုရင်ဓက္ကဓက္ကကြားခြင်းနဲ့အဲကြားခြင်းလိုပဲမိမိတို့ဒီမှာနှစ်ချက်ကလေးတွေနဲ့တက်ပြီးတော့နားထောင်နေတယ်ဒါဒါလေးကိုဓက္ကဓက္ကကြားခြင်းနေတယ်နားထောင်ခြင်းနေတယ်ဆိုတာသဘောကျနေတာနှစ်သက်နေတာပဲနိဒါလောဘကိလေသာပဲနာဘောက်ကဝင်တာကိုယ်လိုမရှိတဲ့အတန်မျိုးကြားရပြီဆိုရင်သဘောမကျဘူးဒါဒေါသကိလေသာတွေဒါဘယ်ပေါက်ကဝင်နေတာလဲ နားပေါက်ကဝင်နေတာကိလေသာဒါစိတ်ရဲ့အညစ်အကြေးတွေပဲနှာခေါင်းပေါက်ကလည်းဒီတိုင်းပဲကောင်းတဲ့အနံလေးတွေဆိုရင်မှုကြိုင်တဲ့အနံလေးတွေဆိုရင်သဘောကျတာကိုလိုမရှိတဲ့နံနဲ့အနံဆိုးတွေဆိုရင်သဘောမကျဒါနှာခေါင်းပေါက်ကနေပြီးတော့လောဘတွေဒေါသတွေဒီမှာဝင်နေတာပဲညစ်ကြေးတွေဒီလိုပဲလျှာပေါက်ကလည်းပဲအစာရည်စာစားတဲ့ကဆာဟာရတွေမိဝဲသုံးဆောင်တဲ့အခါမှာမိမိနှစ်သက်တဲ့အာဟာရလေးကိုမိဝဲရတယ်ဆိုရင်လည်းသဘောကျတာဒါပဲကလည်းပဲဆိုင်ကလည်း စသည်ဖြင့်ဒါဖြစ်လာတာသဘောကျတာကိုယ်အလိုမရှိတဲ့အာဟာရကိုမှီဝဲရပြီဆိုရင်သဘောမကျဘူးဒါလျှာဘောက်ကနေကိလေသာဝင်နေတာစိတ်ညစ်ကြီးတွေဒီလိုပဲကိုယ်အတွေ့အထိကောင်းတဲ့အတွေ့အထိလေးဆိုရင်သဘောကျတယ်မကောင်းတဲ့အတွေ့အထိဆိုရင်သဘောမကျဟောစိတ်မှလည်းပဲစိတ်ကူးစဉ်းစားတဲ့အခါမှလည်းကြည့်ပေါ့ကောင်းတဲ့စိတ်ကူးလေးဝင်လာပြီဆိုရင်သဘောကျအဲမကောင်းတဲ့စိတ်ကူးတွေဝင်နေပြီဆိုရင်သဘောကိုမကျဘုန်းကြီးတို့တရားရှုမှတ်နေတဲ့ပုဂ္ဂိုလ်တောင်တခါတရံမှာ ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကမမြဲတဲ့အခါကျတော့စိတ်ထဲမှာတွေးစိတ်တွေဝင်လာအဲ့ဒီအတွေးစိတ်စဉ်းစားစိတ်တွေဝင်လာတဲ့အခါကျတော့ဩသဘောကျတဲ့စိတ်ကူးလေးတွေဝင်လာရင်မျက်နှာမှာပြုံးဝန်တန်းနေတယ်သူကအဲ့ဒီအချိန်မှာသဘောမကျစရာအာယုံတစ်ခုဝင်လာပြီဆိုရင်ဩချက်ချင်းပဲမျက်နှာတွေမှာနေရဲသွားအဲ့ဒီမှာသဘောမကျတဲ့ကိလေသာဒေါသကိလေသာတွေဒါကြောင့်မို့စိတ်ကူးစဉ်းစားကြံစည်မှုနဲ့ဆက်လို့လည်းပဲဒီစိတ်ညစ်ကြီးတွေမဝင်မိဘူးလား ဝင်နေတာဒါကြောင့်မို့မျက်စိပေါက်နားပေါက်နှာခေါင်းပေါက်ကိုယ်ပေါက်လျှာပေါက်စိတ်ပေါက်ဆိုတဲ့အဲ့ဒီမှာတကား6ပေါက်ကကိလေသာတွေကဥရဟဝင်နေတာအဲ့ဒီကိလေသာဆိုတဲ့စိတ်အငြိကြီးတွေစင်ကြယ်စီခြင်းတဲ့ပုဂ္ဂိုလ်ဟာဒီတတိပဋ္ဌာန်တရားကိုရှုပါဗာတရားကိုရှုရမှာလေတတိပဋ္ဌာန်တရားဆိုတော့မြတ်စွာဘုရားကတတိပဋ္ဌာန်ရှုမှတ်ရမယ်ရှုမှတ်ရမယ်အာယုံ၄မျိုးမြတ်စွာဘုရားဟောပေးတာရှုမှတ်ရမယ်အာယုံဘယ်နှမျိုးလဲ၄မျိုး ၄မျိုးကကာယ ानु ပဒနာတတိပဋ္ဌာန်နဲ့ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်တ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်လို့အဲ့ဒီတတိပဋ္ဌာန်တရား၄ပါးအဲ့ဒီ၄ပါးမှာကာယ ानु ပဒနာတတိပဋ္ဌာန်ဆိုတာကိုယ်မူရာဖြစ်တိုင်းထင်ရှားတိုင်းရှုတာကာယ ानु ပဒနာပဲဘုန်းကြီးတို့ထိုင်တဲ့ခါမှာထိုင်နေထိုင်နေလို့ရှုနေတာဘာနုပဒနာလဲရက်တဲ့အခါမှာမိမိကရက်နေတဲ့အမူအရာလေးကိုစိုက်ပြီးရက်တယ်ရက်တယ်ရှုတာဘာနုပဒနာလဲ သွားနေတဲ့အခါမှာလည်းပဲသွားတယ်သွားတယ်ညာလန်းတယ်ဘယ်လန်းတယ်ရှုနေတာဘာနုပဒနာလဲနောက်ဆုံးအိယာပုံမှာလျောင်းဆက်နားနေတဲ့အခါမှာအိတ်တယ်အိတ်တယ်ထိတယ်အိတ်တယ်ထိတယ်ရှုတာဘာနုပဒနာလဲဟောလက်ကလေးကွေးတာဆန္နာခြေကလေးကွေးတာဆန္နာဒါလေးတွေရှုတာဘာနုပဒနာလဲထိုင်တဲ့အခါမှာမိမိတို့ပြင်ပန်းလာတဲ့အခါမှာဝေဒနာတွေတက်လာတဲ့အခါဟိုဘက်ဒီဘက်ပြောင်းတာစောင်းတာရွှေ့တာပြင်းတာဘာနုပဒနာလဲ ကဲဟောဒီဝမ်ဘိုက်ကလှုပ်ရှားနေတာလေလေးဝင်လာတဲ့အခါမှာဝမ်ဘိုက်ကလေးတွန်းကန်တောင်တင်းပြီးတော့လှုပ်ရှားနေတဲ့သဘောလေလေးပြန်ထွက်သွားတဲ့အခါမှာဝမ်ဘိုက်ကလေးရော့ကျပင်ကျသွားတဲ့သဘောအဲ့ဒီဖောင်းမှုပိန်မှုလေးဟာဘာနုပဒနာလဲနာသီးပြားရဲ့ဝင်လေထွက်လေနာလေးနာသီးပြားလေးကိုဒီမှာဝင်လေလေးကဝင်လာလိုက်ထိသွားလိုက်ထွက်လေလေးကထွက်သွားလိုက်ထိသွားလိုက်တချို့ကနှကန်းလေးတချို့ကနှာပြားလေးအဲ့ဒီနေရာလေးကိုထိတယ်သိတယ်ရှုနေတာလဲဘာနုပဒနာလဲ ကာယ ानु ပတနာဒါမိမိရှုနေတဲ့တရားဘာ ानु ပတနာလဲတတိပဋ္ဌာန်တွေကဘာတရားလဲဘာတတိပဋ္ဌာန်လဲဆိုတာကိုသိဖို့မလိုဘူးလားဟေးဝင်လေထွက်လေရှုနေတာလည်းပဲကာယ ानु ပတနာပဲဝါယောဓာတ်နဲ့ပြောမယ်ဆိုရင်အတ္တတပတ္တတဝင်လေထွက်လေဟေးတကယ်တမ်းပြောရင်တတိပဋ္ဌာန်နဲ့ပြောပါဆိုရင်ကာယ ानु ပတနာဟောဖောင်းမှုပိန်မှုလေးရှုတာလည်းပဲဘာ ानु ပတနာကာယ ानु ပတနာဒါလင်နာတိပြကလေးလေးဝင်လာတယ်ဆိုရင် ဝမ်းမိတ်ထဲမှာတရေရိပ်နဲ့တွန်းကန်တောင့်တင်းပြီးတော့တက်လာအဲ့ဒီဝါယောဓာတ်အဲ့ဒီအတွင်းမှာရှိနေတဲ့ကာယဖုဒ္ဓဗဝါယောဓာတ်လေးရဲ့တွန်းကန်တောင့်တင်းတဲ့သဘောလေးကိုအတွေ့အထိလေးကိုရှုတာဖြစ်တဲ့အတွက်ကြောင့်ကာယ ानु ပတနာပဲအဲ့ဒီမှာဘုန်းကြီးတို့ဒီများသောအားဖြင့်အာနာပါနရှုကြတာများပါတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးဟာလည်းပဲစပြီးတော့တထုံတော်ရန်တောင်တန်းကြီးမှာတရားရှာ ကမ္မထာနာစရိယဆရာတွေထံတပည့်ခံတွန်းရတွေဆောက်တည်အဲ့ဒီမှာသုတ်တန်ဒူတွေနေဆောက်တည်ရွာစဉ်လှည့်ပြီးတော့ကမ္မထာရှာရင်းနဲ့ယေသူတော်ရှင်မင်းကုန်းစီတော်ဆရာတော်ဘုရားကြီးထံရောက်တဲ့အခါမှာဒီသတိပဋ္ဌာန်တရား ရှုတဲ့အခါပထမဦးဆုံးဒီအာနာပါနဝင်လေထွက်လေလေးရှုသွားတာပဲအဲ့ဒီကနေစပြီးရှုတာပဲနောက်မှမိမိတရားပေးတဲ့အခါ1300ပြည့်နှစ်ဘာပြည့်နှစ်လဲ1300 1300ပြည့်နှစ်မှာခြေသူရှင်ဆရာတော်ဘုရားကြီးဟာမိမိရဲ့ကျေးဇူးရှိတဲ့ကျေးဇူးရှင်တွေကိုငါတရားနဲ့ကျေးဇူးပြန်ဆက်မယ်ဆိုပြီးဇာတိရရွာပြန်ပြီးကြွပြီးတော့တရားပေးတာမြတ်စွာဘုရားဟာလည်းပဲမိမိပုံမှာကျေးဇူးရှိခဲ့တဲ့ခမည်းတော်မေတော်တွေကိုတရားနဲ့ကျေးဇူးမဆက်ဘူးလားတရားနဲ့ကျေးဇူးဆက်ခဲ့တယ်အဲ့လိုပဲကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးတို့ရဲ့ဆရာတောင်ပုလူဆရာတော်ဘုရားကြီးတို့ရဲ့ဆရာဖြစ်တဲ့မင်းကုန်းစီတုံဆရာတော်ဘုရားကြီးဟာလည်းပဲ ဒီသတိပဋ္ဌာန်တရားတွေကိုကိုယ်တိုင်ပေါက်မြောက်အောင်အားထုတ်ပြီးတဲ့အချိန်မှာမိဘဆွေမျိုးသားချင်းရရသူရရသားကျေးဇူးဆက်မြေဆိုပြီးတော့ဇာတိရရပြန်ပြီးဒီတရားနဲ့ကျေးဇူးမဆက်ဘူးလားကျေးဇူးဆက်တာပဲဒါမှမဟုတ်ကျေးဇူးဟာမိဘကျေးဇူးကိုတချို့ကပြောတယ်မကျေဘူးမကျေဘူးဆက်ပါဒီသတိပဋ္ဌာန်တရားနဲ့ဝိပဿနာတရားနဲ့ဆက်ကြည့်တယ်ဒါကြည်အောင်ဆက်တဲ့နေ့ဟာဒီတရားနဲ့ဆက်တဲ့နေ့ပဲရှိတယ်ဒီတရားတွေအားထုတ်လို့မိဘဟာတမက်တဖို့ပေါက်သွားမယ်သို့မဟုတ် မဲဆင်းဆင်းဆက်ရောက်ပြီးတော့အတ္တမညာပူညာရသွားပြီဆိုရင်ဘဝခန္ဓာသစ်မရတော့ဘူး။ဒါမိဘရဲ့ကျေးဇူးတွေကိုဒီနည်းဟာကြည်အောင်ဆက်တဲ့နည်းဟာဒီတတိပ္ပံနည်းဝိပဿနာနည်းပဲရှိပါတယ်။ဒါကြောင့်မိမိတို့လည်းပဲကျေးဇူးဆက်ခြင်းရင်မိမိတို့ရဲ့မိဘမိမိတို့ရဲ့ဆွေမျိုးသားချင်းဒီတရားကိုအားထုတ်စေပါ။ဒီတရားတွေအားထုတ်လို့တကယ်ကိုလောကီကျိုးလောကုတ္တရာကျိုးဒီတတိပ္ပံဝိပဿနာတရားတွေအားထုတ်ခြင်းအပြင် လောကီအကျိုးလည်းပဲပစ္စုပန်ဘဝမှာမရဘူးလားလောကုတ္တရာအကျိုးအနေအချင်းလည်းပဲအပယ်ဆင်းရဲတွေမလွတ်နိုင်ဘူးလားကဲဒါအောက်ထင်နော်အတဲကိုမိမိရဲ့ပါရမီတို့ရှိလို့အစဉ်စဉ်မြင့်လို့အရတမညာပူညာတရားရသွားမယ်ဆိုရင်ဆင်းရဲအလုံးမငြိမ့်မေဘူးလားအေးငြိမ့်တဲ့အဆင့်ကိုရသွားမယ်ဒါကြောင့်မို့ဒီသတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်တဲ့အခါမှာလက်တွေ့ဒီပြစ္ဆုတ်ပံအကျိုးတွေကိုလည်းပဲရရှိသွားနိုင်တယ် အဲ့ဒီကျိုးကနံပါတ်1ပါလဲဆိုရင်ဝိသုဒ္ဓိယစိတ်ညစ်ကြေးစင်ကြယ်ခြင်းဆိုတဲ့အကျိုးပါကျိုးတယ်လေအေးစိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးပဲအခုကာယ ानु ပတနာနီးနေဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကစိတ်ကွန်ဇာတိရရွာမှာစပြီးတော့တရားပေးတဲ့အခါမှာကိုယ်တိုင်အားထုတ်ခဲ့တဲ့အတိုင်းပဲနှာသီးပြားရဲ့ဝင်လေသည့်ထွက်လေသည့်နဲ့ရှုပါတယ်။အဲဒီဝင်လေသည့်ထွက်လေသည့်နဲ့စပြီးတရားပေးပါတယ် အဲ့ဒီမှာသတိပဋ္ဌာန်သုတ်တံဒေသနာတော်ထဲမှာအထင်ရှားပါပါတယ်ယထာယထာဝါပနတ္တကာယောပနိဟိတောဟောတိတထတထနာပသနာတိအချင်းချင်းအမူအရာအပြင်ထင်ရှားထင်ရှားတဲ့ထိုးထိုးအမူအရာကိုရှုပါလို့ညွှန်ကြားတာအဲ့တော့ဝိပဿနာရှုတဲ့အခါမှာ မထင်ရှားတာရှုရမှာလားထင်ရှားတာရှုရမှာလားမပေါ်တာရှုရမှာလားပေါ်တာရှုရမှာလား မရှိတာကိုကြံဖန်ရှုရမှာလားရှိတာကိုရှုရမှာလားရှိတာကိုရှုရမှာဒါဝိပဿနာဆိုတာမရှိတာကိုလိုက်ရှာပြီးရှုရတာမဟုတ်ဘူးရှိနေတဲ့အရှိကိုပဲသိအောင်ရှုရမပေါ်တာတွေကိုမိမိတို့ကပေါ်အောင်လုပ်ပြီးရှုရတာမဟုတ်ဘူးသူ့ဟာသူ ဖြစ်ပေါ်လာတာလေးကိုသာစောင့်ပြီးရှုရဒါကြောင့်မို့မထင်ရှားပဲနဲ့လည်းပဲရှုရတာမဟုတ်ဘူးထင်ရှားတဲ့အာယုံကိုရှုရတာဆိုတော့ အဲဒီမှာဆရာတော်ဘုရားကြီးကထင်ရှားတဲ့အာယုခန္ဓာကိုယ်မှာထိုင်တာလေးထင်ရှားရင်ထိုင်တာရှုနိုင်တယ်စိတ်ထွက်တာလေးထင်ရှားရင်စိတ်ထွက်တာလေးရှုနိုင်တယ်ဓမ္မမဟုတ်ဘူးဆိုရင်မိမိရဲ့ခန္ဓာကိုယ်အောက်ကဝေဒနာတွေထင်ရှားရင်ဝေဒနာစသည်ရှုနိုင်တယ်ဘာပဲပေါ်ပေါ်ပေါ်တဲ့အာယုထင်ရှားတဲ့အာယုကိုရှုပါလို့စပြီးတရားပေးတာအဲ့ဒီတရားပေးတဲ့အခါမှာတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေအထုတ်ကြတဲ့ပုဂ္ဂိုလ်တွေကပထမပိုင်းတော့အာနာပါနာ ဝင်လေသည်ထွက်လေသည်နဲ့ရှုတယ်အဲ့လိုရှုရင်းနဲ့ထင်ရှားတဲ့ပေါ်တဲ့အာယုံကိုရှုပါဆိုတော့တချို့ကထိုင်လိုက်တယ်ဆိုရင်စပြီးတချို့ကဝေဒနာအစပေါ်တာရှိတယ်ဒီတော့ဝေဒနာမရှုရဘူးလားရှုကောင်းတယ်ထင်ရှားပေါ်လာတဲ့ဟာဝေဒနာအစရှုလို့ရတယ်ဒီလိုကိုအဲ့ဒါနဲ့တချို့ကထိုင်ထိုင်ပြီးပြီးချင်း မျက်စိမိလိုက်တာနဲ့စိတ်ကဘာဖြစ်သွားတာထွက်သွားတယ်မျက်စိမိလိုက်တာနဲ့စိတ်ကတခါလဲဘေးရောက်သွားတယ်အဲ့ဒီအချိန်မှာစိတ်ကလေးထွက်တာကိုထွက်တဲ့အတိုင်းရှုရသလားဆိုရှုရတယ် ထွက်တာထင်ရှားရင်အဲ့ဒီထွက်တာလေးကစိတ်ထွက်တာလေးကစရှုဆိုတော့အဲ့လိုထင်ရှားတာကိုရှုခိုင်းတဲ့အခါကလည်းကြတော့ယောဂီများကဒီဝင်လေထွက်လေရှုနေရနေပြီးဝင်လေလေးဝင်လာရင်ဝမ်းပိုက်ကြီးကတင်းပြီးဖောင်းလာတာတွေ့ထွက်လေလေးထွက်သွားရင်ဝမ်းပိုက်ကလေးကရောပြီးပင်ကျသွားတာသိအဲ့ဒီမှာထွက်လေဝင်လေဝင်တိုင်းဖောင်းလာတယ်ထွက်လေထွက်တိုင်းပိန်းလာတယ်ဆိုတော့ဒီဖောင်းတာပိန်းတာကြီးကလည်းထင်ရှားနေတော့အဲ့ဒီဖောင်းတာပိန်းတာထင်ရှားနေတယ် အဲ့ဒါရောမရှုရဘူးလားရှုကောင်းနေရှုလို့ရတယ်ဆိုတော့ရှုခိုင်းတယ်အဲ့လိုနဲ့ပေါ်ရာထင်ရှားတဲ့အာယုံကို ရှုပါဆိုတဲ့အခါကလည်းကြတော့ဥမာအဖြစ်10ယောက်မှာ9ယောက်ကဖောင်းနာပိန်နာရှုလို့ရ3ယောက်ကဝင်နေထွက်လေပဲရှုနေအဲ့တော့9ယောက်နဲ့3ယောက်9ယောက်ကများနေတယ်အဲ့ဒီမှာမေးလိုက်တိုင်းမေးလိုက်တိုင်းယောဂီတွေကဖောင်းနာပိန်နာထင်ရှားလို့သူဖောင်းနာပိန်နာရှုရတာပိုလွယ်တယ်ဒါကြောင့်သူနဲ့စရှုတယ် အဲတချို့ကလည်းခုနကဝင်လေထွက်လေကိုပဲရှုရတာအဆင်ပြေလို့ဝင်လေထွက်လေရှုတယ်အဲတော့သူတို့ခွဲလိုက်တဲ့အခါကျတော့ဖောင်းနာပိန်နာရှုတဲ့ပုဂ္ဂိုလ်က10ယောက်မှဘယ်နှယောက်ပါလဲ9ယောက်ထွက်လေဝင်လေက3ယောက်ပဲရှိတယ်အဲ့ဒီကြတော့မှဩဒီဖောင်းမှုပိန်မှုဟာထင်လဲထင်ရှားတယ်ပေါ်လဲပေါ်လွင်တယ်အမြဲတမ်းလဲရှိတယ်ဒါကြောင့်ဒါလေးရှုရင်ပို့ပြီးတော့လည်းပဲမြန်မြန်စိတ်တည်ငြိမ်မှုတမာတိဖြစ်လွယ်တယ်ဒါကြောင့် ဒီဖောက်မှုပိမှုအာယုံထင်ရှားတဲ့အတွက်ကြောင့်ကိုဒီဖောက်မှုပိမှုအာယုံကစပြီးရှုနိုင်တယ်ဆိုပြီးယေရှုရှင်မာသီဆရာတော်ဘုရားကြီးကဒါကိုရှုခိုင်းတယ်ရှုခိုင်းတဲ့အခါမှာလည်းတတိပဋ္ဌာန်နည်းနဲ့တွက်လိုက်တဲ့အခါကျတော့ကာယ ानु ပဒနာဖာနုပဒနာလည်းေကာယ ानु ပဒနာတတိပ္ပံဖြစ်နေတဲ့အတွက်ကြောင့်မို့ဒါရှုကောင်းတယ်ရှုလို့ရတယ်ဆိုပြီးတော့အဲ့ဒီဖောင်းမှုပိန်မှုလေးရှုရတာဒါကြောင့်အဲ့ဒီလိုကာယ ानु ပဒနာနည်းနဲ့ဖောင်းတာပိန်တာလေးရှုနေစဉ်မှာဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်း ဝင်လေလေးဝင်လာတာနဲ့ဝမ်းပိုက်လေးတင်းပြီးဖောင်းလာရင်ဖောင်းတယ်ထွက်လေလေးထွက်သွားတာနဲ့ဝမ်းပိုက်လေးရော့ကြပိန်ကျသွားရင်ပိန်တယ်အဲ့ဒီဖောင်းတာပိန်တာလေးရှုနေလို့10မိနစ်15မိနစ်ခန့်ကြာလာတဲ့အခါအောက်ပိုင်းလယ်ပိုင်းထက်ပိုင်းကဝေဒနာလေးတွေမလာဘူးလားအောက်ပိုင်းကနာရာလေးတွေထုံတာလေးတွေပူတာလေးတွေညောင်းတာကြိုက်တာလေးတွေတခါတည်းအလေပိုင်းကခါနေရလေးကကြိုက်တာလေးတွေကြောကြီးတောင့်တင်းနေတာလေးတွေတွေ့ရ တခါတည်းအပေါ်ပိုင်းကအပေါ်ပိုင်းကဒီမှာဇကြောတွေထိုးတာတွေအပေါ်ပိုင်းကဖိထားသလိုလေးတာတွေအဲ့လိုဝေဒနာလေးတွေပေါ်လာရင်အဲ့ဒီဝေဒနာရော မရှိရဘူးလားဟေးအဲ့ဒီခံစားမှုလေးဖြစ်ပေါ်လာရင်အဲ့ဒီခံစားမှုဝေဒနာလေးရှုရဲ့မြတ်စွာဘုရားကဒုက္ခဝဝေဒနာဝေရယမာနောဒုက္ခဝေဒနာဝေရယမိတိပသနာတိအဲ့ဒီခံစားမှုလေးရှုတယ် ဆင်းရဲတဲ့ခံစားမှုတွေဖြစ်ပေါ်လာရင်လည်းပဲဒုက္ခဝဝေဒနာဝေရိယမာနောဒုက္ခဝေဒနာဝေရိယမိတိပဇာနာတိအဲဒီဆင်းရဲတာလေးရှုအလယ်လက်ခံစားမှုတွေဆိုရင်မထင်ရှားရင်မထင်ရှားတဲ့အတိုင်းလေးရှုနေတယ်အဲလိုဝေဒနာလေးဖြစ်ပေါ်လာရင်လည်းဒီဝေဒနာလေးတွေကိုရှုနေတာဝေဒနာနုပတနာဘာနုပတနာလဲသူမပေါ်ပဲရှုတာလားပေါ်လို့ရှုတာလားမထင်ရှားပဲရှုတာလားထင်ရှားလို့ရှုတာလားထင်ရှားလို့ရှုနေတာဒါဝိပဿနာဖြစ်နေတယ် အဲ့လိုရှုရင်းကနေပြီးတော့ဝေဒနာတွေကရှုလို့စပြီးရှုတော့တမာရီအာမကောင်းသေးဘူးတမာရီအာမကောင်းသေးတော့ဝေဒနာတွေမလွန်မြောက်တော့ဝေဒနာတွေကမှတ်လေတိုးလေမှတ်လေတိုးလေတိုးတိုးပြီးတော့ပိုးပို့ပြီးတော့ဝေဒနာကနာတာလဲပိုးနာလဲပူတာဆိုရင်လဲပိုးပူတယ်ညောင်းတာဆိုရင်လဲပိုးညောင်းတယ်အဲ့ဒီခါကျတော့စိတ်တွေက မခံတာတော့ဘူးပြောင်းကျင်တဲ့စိတ်တွေပြင်ကျင်တဲ့စိတ်တွေရွှေ့ကျင်တဲ့စိတ်တွေမပေါ်ဘူးလားအဲ့ဒီလိုပေါ်လာရင်အဲ့ဒီစိတ်ကလေးကိုမရှိရဘူးလား ပြင်းခြင်းရင်ပြင်းခြင်းစိတ်လေးကိုပြင်းခြင်းနဲ့ပြင်းခြင်းနဲ့စုပြောင်းခြင်းရင်ပြောင်းခြင်းစိတ်လေးကိုပြောင်းခြင်းနဲ့ပြောင်းခြင်းနဲ့ရှုရွှေ့ခြင်းရင်ရွှေ့ခြင်းစိတ်လေးကိုရွှေ့ခြင်းနဲ့ရှုခြေတော်လေးမတော့မတယ်ရှုရွှေ့တော့ရွှေ့တယ်ရှုအဲ့လိုစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုတာကိုဘာနုပဒနာလဲစိတ်တန်နုပဒနာဘုန်းကြီးတို့တထိုင်နေနဲ့နော် သူပေါ်လာတဲ့အာယုံကိုရှုသွားနေတာနော်တက်တက်မဲ့ကြီးစိတ်တန်နုပဒနာနည်းနဲ့စိတ်ဖယ်လိုက်နေတာမဟုတ်ဘူး ဝေဒနာနုပဒနာနည်းနဲ့ဝေဒနာကိုပဲလိုက်နေတာမဟုတ်ဘူးသူပေါ်လာတဲ့အာယုံလေးကိုပဲစောင့်ရှုတာဒါဝိပဿနာအစစ်ပဲဝိပေါ်ရာပဒနာရှုတာဝိပဿနာ ပေါ်ရာကိုရှုတာဝိပဿနာပဲမပေါ်ပဲရှုရမှာလားပေါ်ရာရှုရမှာလားအေးပေါ်ရာလေးရှုတာအဲ့ဒီပေါ်တဲ့အာယုံလေးရှုတာဒါဝိပဿနာအဲ့လိုရှုနေစဉ်မှာဘုန်းကြီးတို့ယောဂီများအခုထိုင်ပြီးရှုနေတယ် အာယုံကလည်းဖောင်းမှုပေမှုအာယုံလေးပေါ်မှာစိတ်ကလေးကြည်နေတယ်ဒီပေါ်မှာရှုနေတဲ့အခါမှာဟောဟိုဘက်ကအချောင်းဆိုးလိုက်တယ်ဆိုအချောင်းဆိုးတဲ့အတန်လေးမကြဘူးလားအဲ့ဒီအတန်လေးကိုလက်နဲ့ဖမ်းဆုပ်လို့ရရလားအဲ့ဒီလိုကြားတဲ့အတန်လေးရှုနေတာသဘောရှုနေတာဘာကိုရှုတာလဲအဲ့ဒါဓမ္မနုပဒနာဘာနုပဒနာလဲဓမ္မနုပဒနာသက်ရှိအတန်ပဲဖြစ်စေသက်မဲ့အတန်ပဲဖြစ်စေအဲ့ဒီအတန်အာယုံလေးကြားခိုက်ကြားတယ်ကြားတယ်ရှုနေတာအဲ့ဒါဓမ္မနုပဒနာပဲ မိမိနှာဝမှာနာနာမွေးတာရှုနေတာဓမ္မနုပဒနာပဲဘာမှကံပြဆုပ်ပြလို့မရမိမိရှုမှတ်ရင်ကနေစိတ်အာယုန်ထဲမှာတခါတည်းအတွေ့အာယုန်ထဲမှာဟောမိဘသားသမီးဆွေမျိုးစသည်အလုတ်ကန်ဓာရီအာယုန်ထဲမှာမပေါ်ဘူးလားအဲ့ဒီပေါ်လာတဲ့အာယုန်လေးကိုမြင်တော့မြင်နေမြင်နေမရှုရဘူးလားအဲ့လိုရှုနေတာဓမ္မနုပဒနာပဲအဲ့ဒီလိုသဘောအာယုန်လေးတွေရှုတာကိုဓမ္မနုပဒနာတတိပဒံဘယ်နှပါလဲကာယ ानु ပဒနာရဲ့ ဝေဒနာနုပဒနာယင်စိတ်ဓာနုပဒနာယင်ဓမ္မနုပဒနာယင်ကဲအဲ့ဒီ၄မျိုးကိုဘုန်းကြီးတို့ဒီမှာမြတ်စွာဘုရားကဘာကြောင့်ဒီကာနုပဒနာကိုစဟောတယ်လဲဆိုရင်ထင်ရှားလို့ဘာဖြစ်လို့လဲထင်ရှားရှုစရာအာယုံထင်ရှားလို့ဘုန်းကြီးတို့ပုထုဇဉ်တွေရဲ့တဘာဝဟာကိုယ့်ရဲ့အသက်နဲ့အမျှကိုယ်စီးပွားရေးလုပ်ငန်းမိသားစုလုပ်ငန်းနဲ့လုပ်ကိုင်နေရတော့စိတ်တွေကိုတခါမှမထိမ့်သိမ့်ခဲ့ဘူး လွတ်ထားတဲ့စိတ်ကိုအခုမှထင်းရတယ်ဆိုတော့ချက်ချင်းကြီးလွယ်ပါမလားမလွယ်တဲ့ပုဂ္ဂိုလ်ဟာတိမ်မွေ့တဲ့နုညံ့တဲ့သဘောလေးသာစပြီးရှုပါဆိုရင် ရှုလို့ရပါမလားနောက်ကစိတ်ကလေးထွက်တာလေးကိုရှုပါဆိုရင်စိတ်ထွက်မှတောင်သိမှမသိတဲ့ပုဂ္ဂိုလ်စိတ်ကိုရှုလို့ရပါမလားမရဘူးအဲ့တော့ကာနုပတနာကိုယ်မူရာကတော့မထင်ရှားဘူးလားထိုင်နေဆိုရင်ထိုင်ရတဲ့ပုံမထင်ရှားဘူးလားရက်နေတယ်ဆိုရင်ရက်တဲ့ပုံမထင်ရှားဘူးလား အေးဖောင်းတဲ့ပိန်နဲ့ဆိုရင်ဖောင်းတာပိန်တာမထင်ရှားဘူးလားဝင်လေထွက်တယ်ဆိုရင်ဝင်လေထွက်လေမထင်ရှားဘူးလားကဲအဲ့ဒီကတော့သူထင်ရှားတဲ့အတွက်ကြောင့်မို့ဒီကာနုပတနာကိုပထမဦးဆုံးစပြီးတော့ရှုမှတ်ဖို့မြတ်စွာဘုရားစဟောတာအဲ့လိုကာနုပတနာကြီးနဲ့ရှုရင်းနဲ့မှတခြားပေါ်လာတဲ့အာယုန်လေးကိုပေါ်ခိုက်ပေါ်ခိုက်ပြီးရှုပါအဲ့လိုပေါ်လာတဲ့အာယုန်တိုင်းကိုရှုသွားရင်ဒါဝိပဿနာပဲဒီလိုမဟုတ်ဘဲနဲ့ဖောင်းနာပိန်နာလေးကိုသာ ဒါလေးပဲရှုရမယ်ဆိုပြီးဒါကိုသာဆက်ပြီးရှုနေရင်တခြားအာယုံမရှုရင်တခုတည်းရှုနေရင် သမထလားဝိပဿနာလားဝင်လေထွက်လေတခုတည်းပဲရှုတယ်တခြားအတန်ကြားလည်းမရှုဘူးဝေဒနာပေါ်လည်းမရှုဘူးစိတ်ထွက်လည်းမရှုဘူးဝင်လေထွက်လေပဲဘယ်စိတ်မှဘယ်မှမထွက်အောင်ဒါပဲအတင်းဆိုင်ပြီးရှုနေရင်သမထလားဝိပဿနာလားသမထပဲတခုတည်းရှုနေရင်သမထပဲအဲ့ဒီရှုရင်းကမှပေါ်လာတဲ့အာယုန်တိုင်းအာယုန်တိုင်းကိုမလွတ်အောင်တတိကပ်ပြီးရှုမှ ပါတယ်လေဝိပဿနာဒါကြောင့်မို့ဝိပေါ်ရာပဿနာရှုတာဝိပဿနာပေါ်တဲ့အာယုံကိုရှုတာဝိပဿနာအဲ့တော့ဒီတတိပဋ္ဌာန်ဝိပဿနာနည်းနဲ့ကုကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုမြတ်စွာဘုရားကရိုးရိုးသေးသေးနဲ့ကြိုးစားပြီးရှုပွားအားထုတ်လို့ရှိရင်တဲ့နံပါတ်1ဝိတုဒ္ဓိယစိတ်ညစ်ကြေးတွေဘာဖြစ်မလဲစင်ကြယ်မယ်အခုဘုန်းကြီးတို့ယောဂီများနေ့စဉ် မိုးလင်းကမိုးချုပ်ကိုယ့်ရဲ့မိသားစုရဲ့စာဝန်နေရေးကိုယ့်ဘဝရည်တည်ရေးအတွက်လုပ်ငန်းတွေအလုပ်ကိုင်တွေသွားပြီးလုပ်ကိုင်နေရလုပ်ကိုင်နေရတဲ့အခါမှာစိတ်တွေကဟိုရောက်လိုက်ဒီရောက်လိုက်ဟိုတွေးလိုက်ဒီတွေးလိုက်တခါတည်းအဆင်ပြေတာရှိတယ်တခါတည်းအဆင်မပြေတာရှိတယ်တခါတည်းလောဘတွေဖြစ်တယ်တခါတည်းဒေါသတွေဖြစ်တယ်စိတ်ထဲမှာမဖြစ်ဘူးလားဗျာအဲဒီတော့မင်းတို့မိမိတို့ဘုဒ္ဓဇင်ရဲ့စိတ်ဆိုတာကောင်းတဲ့အာယုန်ထဲမှာပျော်တာလားမကောင်းတဲ့အာယုန်ထဲမှာပျော်တာလား မကောင်းတဲ့အာယုန်ထဲမှာပဲပျော်မွေ့တတ်တယ်တခါတရံမှာဘုန်းကြီးတို့မြန်မာနိုင်ငံမှာရှိတော့ကဘုန်းကြီးတရားပေးနေတဲ့အခါကာလမှာတက္ကမကြီးတယောက်ကလျှောက်ဖူးပါလေတက္ကမကြီးတယောက်ကလျှောက်ဖူးပါအရှင်ဘုရားတဲ့တပည့်တော်အိမ်မှာကိုအိမ်မှာကိုနေတော့ကဒါလောက်စိတ်တွေလည်းမထွက်ပါဘူးတဲ့စိတ်တွေလည်းဒီလောက်မထွက်ဘူးတဲ့ စိတ်တွေလည်းဒီလောက်မကောင်းတဲ့စိတ်တွေလည်းဒီလောက်ဖြစ်တယ်လို့မထင်ဘူးတဲ့အခုအရှင်ဘုရားတို့တရားရိပ်တာဝင်လို့တရားမှတ်တော့မှအိုးစိတ်တွေကလည်းဒလဆက်ထွက်နေတာပဲခန္ဓာကိုယ်ကပ်ကိုမနေဘူးတဲ့စိတ်ကလည်းထွက်လိုက်တာတဲ့ပြီးတော့ကျစိတ်တွေထဲမှာလည်းမကောင်းစိတ်တွေဒီပြီးတော့အိမ်မာနေတော့ကဒီလောက်မကောင်းစိတ်တွေဖြစ်တယ်လို့မထင်ဘူးတဲ့ဟာစိတ်တွေကအခုမကောင်းတဲ့စိတ်တွေကလည်းဖြစ်လိုက်တာလောဘစိတ်တွေဖြစ်လိုက်ဒေါသစိတ်တွေဖြစ်လိုက်ဖြစ်နေတာပဲအဲ့ဒါဘာဖြစ်လို့လဲ ဒကမာကြီးဟိုတုန်းကအိမ်မနေတုန်းကဒီစိတ်ကလေးကိုတတိရောထားခဲ့မိသလားဆိုတော့တခါမထားဘူးတဲ့သူစိတ်ကိုတခါမှတတိမထားမိတော့စိတ်ရဲ့အကြောင်းသိရလားမသိဘူးအခုဒီစိတ်ကလေးဘယ်မှမထွက်အောင်အလုပ်ပေးတာဒါလေနာဥတိပြားကိုရှုတဲ့ပုဂ္ဂိုလ်ဝင်လေထွက်လေရှုတဲ့ပုဂ္ဂိုလ်ကဝင်လေထွက်လေလေးရှုနေဒီစိတ်လေးဘယ်မှမသွားအောင်ဒါလေးနဲ့ထိန်းတာအခုဖောင်းမှုပိန်မှုအာယုံလေးရှုတဲ့နေရာဖောင်းတာပိန်တာလေးရှုနေဒီစိတ်ကလေးကိုဘယ်မှမထွက်အောင်ခိုင်းတာလား အဲ့လိုစိတ်ကလေးဘယ်မှမထွက်အောင်ဒီမှာရှုခိုင်းထားတဲ့အခါကျတော့ဒီစိတ်ကထားတဲ့နေရာနေရလားမနေပါဘူးကဲမနေတော့မှဩစိတ်တွေကခန္ဓာကိုယ်မကပ်ဘူးခန္ဓာကိုယ်ကိုမကပ်ဘူးစိတ်တွေကထွက်များလိုက်တာအခုဒကမာကြီးကဒီစိတ်ကလေးကိုတတိထားနေလို့စိတ်တွေထွက်များမှန်းသိတာလေလို့အိမ်မှာနေတော့ကဒကမာကြီးဘယ်သိမလဲလောဘစိတ်ဖြစ်တာလဲဒကမာကြီးမသိဘူးလို့ ဒေါသစိတ်ဖြစ်တာလည်းမသိဘူးလို့တွေးဝေတာလည်းမသိဘူးဘာလို့မသိတာလဲသတိထားလို့လားမထားလို့လားမထားလို့အခုတရားရှုမှတ်တဲ့ခါကျတော့ဒီစိတ်လေးသတိထားနေတော့စိတ်တွေကထွက်တာအဲ့ဒီစိတ်တွေကိုထွက်တာကိုဒီစိတ်ထွက်တာတွေကိုဖမ်းပြီးလိုက်ပြီးတော့ထိနေရတော့တခါတရားမှာတရားရှုမှတ်နေရင်လည်းပဲမောလာတယ်တရားရှုမှတ်နေရင်ဘာဖြစ်လာလဲမောလာတယ်အခုရေပလင်းလေးတွေရှေ့ထောင်ထားတာတောက်ယုံပေါ့ဟုတ်တယ်မလား ဘုန်းကြီးရဲ့ရိတ်တံမှာနွေရာသီကြောင်းပိတဲ့အချိန်ဆိုရင်ကျောင်းသူကျောင်းသားတွေရာပေါင်းများစွာ ရှိပါတယ်အထူးအဖြင့်ဘုန်းကြီးတို့လာတာနှစ်ကဆိုရင်ဒါမျိုးသမီးကျောင်းမှာရန်ကုန်မြို့ရဲ့တကယ်နံပါတ်1ကျောင်းဖြစ်ပါတယ်အဲဒီကျောင်းကကျောင်းပိတဲ့ရာသီမှာဆိုရင်ဘုန်းကြီးစီမှာရာကျော်သီလရှင်လာဝတ်ကြပါတယ်ကလေးတွေဒီကျောင်းတိုက်က စီကံကြီးတဲ့အကြောင်းဖြစ်တဲ့အတွက်ကြောင့်မို့သူတို့ကလေးစီမဲ့ကမ်းမဲ့အကြောင်းထဲမှာနာမည်ပြည့်မခံဘူးအပြစ်တစ်ခုကိုအပြစ်မခံဘူးအပြစ်မခံတော့ဆရာလေးတရားဝတ်တယ်ဆိုရင်ဆရာမ10ယောက်ထင်းသိမ်းမှုတခါလဲပါသွားပါလာတယ်တခြားအကြောင်းတွေကတော့လာပြီးဝတ်ပါတယ်တရားပါတယ်90ပါတယ်ဝတ်တယ်နောက်ကအဆောင်ရှောက်ထိမ့်မပါဘူးဒီမှာအကြောင်းကတောင်ရှိတဲ့ပုဂ္ဂိုလ်တွေအဆောင်ရှောက်ရတယ်ကလေးတွေအဲ့ဒီလတ်တာနှစ်ကတော့ 10ယောက်ကို1ယောက်နှုံးနဲ့ထိမ့်မှုကအတွက်ဆီယမကြီးပါလာတယ်။ပါလာတဲ့ခါကျတော့ဓမ္မယုံထဲမှာတန်းစီပြီးတော့တရားထိုင်တဲ့အခါမှာထိတ်ကနေပြီးတော့ဆီယမတယောက်ကထိတ်ကနေထိုင်ပြီးတော့သူ့တပည့်သီလရှင်လေးတွေစီကိုမျက်နှာလေးမူပြီးတော့အဲ့ဒီဘက်မှာပဲထိုင်ပြီးကြည့်။အဲနောက်တန်းကလည်းနောက်တန်းဒီလို10ယောက်1ယောက်10ယောက်1ယောက်ထိုင်။ကလေးတွေဆိုတော့တရားမှတ်ရတာ စပြီးအာထုဆဆိုတော့ကလေးပဲဒီဘယ်မှာစိတ်တည်ငြိမ်လို့ထင်းနေမှာမစိတ်တရားထွက်စိတ်တရားထွက်တော့ဝေဒနာတွေကတက်ဝေဒနာတွေကတက်တော့နာယီကလည်းမပြည့်ဘူးပြည့်ခြင်းပြည့်စေခြင်းနေတယ်နာယီထိုးစေခြင်းနေထိုးစေခြင်းတဲ့အခါကလည်းကြတော့သူကနာယီကို ကြည့်ခြင်းနဲ့မျက်စိကဒါပေမဲ့ဆရာမကညာဘက်ကထိုင်းနေတာဆိုတော့တကယ်လို့ဖွင့်ကြည့်လိုက်ရင်ဆရာမမြင်သွားမှာဆိုတော့ညာဘက်မျက်စိလေးပိတ်ထားပြီဘယ်ဘက်မျက်စိလေးကဖွင့်ကြည့်ကလေးတွေ ဘယ်ဘက်မျက်စိလေးကနာယိုဖွင့်ကြည့်ဟိုဘယ်ဘက်ကစောင့်နေတယ်ဆီယမကထိုင်နေတယ်ဆိုရင်လည်းအဲ့ဒီအတန်းကကလေးတွေကအဲ့ဒါဘယ်ဘက်မျက်စိလေးမိတ်ထားပြီးညာဘက်ကလေးနဲ့ဖွင့်ကြည့်အဲ့လိုကိုအဲ့လိုဖွင့်ကြည့်ဝေဒနာတွေတက်တက်ပြန်တော့လည်းပဲဆီယမတွေကသူကစောင့်နေတာဆိုတော့သူတို့မပြင်းရဲဘူးဒီတိုင်းလေးတခါတည်းတနာကြီးပြည့်အောင်ထိုင်ကြတယ်ကလေးတွေအဲ့လိုထိုင်ပြီးတဲ့အခါကလည်းကြတော့တရားတင်တင်နာရီထိုးတဲ့အခါတရားဖြုတ်တယ် အဲ့ဒီတရားဖြုတ်ပြီးတာနဲ့ဥချပြီးတာနဲ့ပဲရေပလင်းကင်ဖွင့်ပြီးမော့တော့တာရေမော့တော့တော့ဘုန်းကြီးကသူတို့ရှေ့ကဘုန်းကြီးကလည်းတရားဆင့်နေတာဆိုတော့ယောဂီတွေတရားဆင့်နေတာဆိုတော့ရှေ့ကခုံမှာပဲထိုင်နေတာဆိုတော့မြင်နေရတာပဲဒီကလေးတွေအကုန်လုံးကိုဓမ္မကြီးတစ်ခုလုံးကိုမြင်နေရဘုန်းကြီးနားမှာဒီလိုပဲမက်ကလေးဆင်တန်းတယ်ဘုန်းကြီးကတောင်းလာကြီးလားရေတွေကလဲလို့ဘုန်းကြီးကပြောလိုက်တာ အဲ့ဒီမှာအဲ့ဒီယောဂီသီလရှင်တွေမောလိုက်တာသူတို့ကဖြေတယ်မောလိုက်တာတဲ့ဒါနဲ့ဘုန်းကြီးကထိုင်နေရတာငြိမ်ငြိမ်လေးထိုင်နေရတာပဲမောသေးလားလို့ဘုန်းကြီးကမေးတော့စိတ်တွေကထွက်လိုက်တာတဲ့ကဲကလေးတော့မလိမ်ဘူးနော်လူကြီးရတာစိတ်မထွက်ပါဘူးပြောတာညင်းတာကလေးမလိမ်ဘူးသူကစိတ်တွေကထွက်လိုက်တာအဲ့ဒီစိတ်တွေလိုက်ဖမ်းနေရတာမောတာ အဲ့ဒီစိတ်တွေလိုက်ဖန်နေရတယ်မောလိုက်တာတဲ့အဲ့ဒါရေတော့တာကုလေတာမှုတရားရှိမှတ်တဲ့အခါမှာစပြီးအာထုဇာတမာတိထူထောင်စမှာမိမိရဲ့စိတ်ဟာအသက်နဲ့အမျှလွတ်ထားတဲ့စိတ်ကိုချက်ချင်းထိန်းလို့ရပါမလားလုံးဝမရပါဘူးဘုန်းကြီးတို့ပုထုဇဉ်တဘာဝဟာမကောင်းတဲ့အာယုံမှလာပျော်မွေ့တတ်ပါမိမိတို့နေခဲ့တဲ့ပျော်ခဲ့တဲ့အာယုံထဲမှာပဲမိမိတို့စိတ်တွေကပြန်ကျဆန်းနေတတ်ပါဒါကြောင့်မို့ ဘုန်းကြီးဟာဒီတထိုင်းတထိုင်းမှာ9မိနစ်ရလည်းမနည်းဘူး10မိနစ်ရလည်းမနည်းဘူးအဲ့တော့တထိုင်းတထိုင်းမှာနောက်ဆုံး10မိနစ်2မိနစ်ရလည်းမနည်းဘူးဒီနည်းနဲ့ပဲစိတ်တည်ငြိမ်မှုကိုရအောင်စုယူပါဆိုပြီးတော့အဲ့ဒီနည်းနဲ့ပဲစုခိုင်းရပါဒါကြောင့်စပြီးတော့အထုစတမာတိထူထောင်စမှာစိတ်တွေကဟိုရောက်ဒီရောက်နေစိတ်တွေကပြန်ကျက်ဟိုစိတ်တွေဝင်လိုက်ဒီစိတ်တွေဝင်လိုက်လောဘစိတ်ဝင်လိုက်ဒေါသစိတ်ဝင်လိုက်နေ စိတ်တွေကအဲ့လိုမကောင်းတဲ့စိတ်တွေကမေဆန္ဒပြပါဒထိနာမိတာဥဒေဇကုကုဇဝီဇိကိစ္စဆိုတဲ့နိဝရဏတရားတွေဝင်အဲ့ဒီမှာစိတ်တွေကညင်ညူးနေတဲ့စိတ်တွေအဲ့ဒီစိတ်စင်ကြယ်ဖို့အတွက်ခုမြတ်စွာဘုရားကဒီကံ అను ပဒနာဝေဒနာ అను ပဒနာစိတ်တ అను ပဒနာဓမ္မ అను ပဒနာဆိုတဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုရှုမှတ်ရမယ်အာယုံ၄မျိုးဆိုပြီးတော့ညွှန်ကြားပါအဲ့ဒီ၄မျိုးကိုပေါ်လာတဲ့အာယုန်တိုင်းကိုယောဂီပုဂ္ဂိုလ်ဟာတတိဥသိတဲ့စိတ်နဲ့ရှုပါ စပြီးရှုစမှာဘုန်းကြီးတို့ယောဂီများဝင်လေထွက်လေကိုရှုမှတ်လို့နိုင်နေနေတဲ့ပုဂ္ဂိုလ်ကဝင်လေထွက်လေကစရှုပါရပါတယ်။ဒါကာယ ानु ပတနာပါမယ်။အဲ့လိုမဟုတ်ဘူး။ဝင်လေလေးဝင်လာတဲ့အခါမှာတေချာဝမ်းပိတ်လေးတင်းပြီးဖောင်းကန်လာတာကိုထင်ရှားတယ်ဆိုရင်လည်းဖောင်းတာလေးကစရှု။ထွက်လေလေးထွက်သွားတဲ့အခါမှာဝမ်းပိတ်လေးရောကြပင်ကျသွားတယ်ဆိုရင်လည်းပင်နာလေးရှု။ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာဒီဝါယောဓာတ်ကိုအခြားပုဂ္ဂိုလ်များကနှာသီးပြားကဖမ်းပြီးရှုတာကို အခုဆရာတော်ဘုရားကြီးကဝမ်းပိုင်းနေရာကပိုထင်ရှားတဲ့အတွက်ကြောင့်အဲ့ဒီနေရာကဒီဝါယောဓာတ်ကိုဖန်ပြီးရှုတာဖြစ်ပါတယ်အဲ့လိုယောဂီပုဂ္ဂိုလ်ဟာရှုပါထက္ခထက္ခရှုနေပါအဲ့လိုဓက္ကဓက္ကရှုနေတဲ့ကံမှာဒီပေါ်မှာစိတ်အားစိုက်လေးရှုလို့ရှုစိတ်ကဒီဖောင်းမှုပိန်မှုအာယုံပေါ်မှာ ရှုစိတ်ကလေးမြဲလာလိမ့်မယ်။အဲ့လိုဖောင်းမှုပိန်မှုအာယုံလေးပေါ်မှာရှုစိတ်ကလေးမြဲလာပြီဆိုရင် စိတ်ပြန့်လွင့်တာတွေများသလားနည်းသွားပြီလား နည်းသွားပြီနော်ရှုမှတ်နိုင်တာများလာရင်စိတ်ပြန့်လွင့်တာနည်းသွားတယ်စိတ်ပြန့်လွင့်မှုများနေတဲ့အခါမှာရှုမှတ်နိုင်မှုနည်းနေတယ်အဲတော့အခုရှုမှတ်အားလေးကောင်းလာတဲ့အခါကျတော့ဒီပုံမှာ9မိနစ်ရှုစိတ်ကလေးမြဲလာ10မိနစ်ရှုစိတ်ကလေးမြဲလာအဲဒီလိုရှုစိတ်ကလေးကဒီပုံမှာ9မိနစ်10မိနစ်15မိနစ်မြဲလာတာနဲ့အမျှအဲ့ဒီရှုစိတ်ကလေးမြဲနေတဲ့အချိန်လေးမှာဖောင်းနေလို့ရှုမှတ်တဲ့အခိုက်၊ဘိန်းနေလို့ရှုမှတ်တဲ့အခိုက် အဲ့ဒီရှုမှတ်နေစဉ်လေးမှာဘုန်းကြီးတို့ယောဂီများတခြားစိတ်ကြားစိတ်တွေဝင်သေးရလားအဲ့ဒီကြမဝင်တော့အဲ့ဒီမှာဖောင်းတာလေးရှုနေတဲ့အချိန်လောဘစိတ်တွေဗိနာလေးရှုမှတ်တဲ့အချိန်ဒေါသစိတ်တွေဒီလောဘဒေါသစိတ်တွေရောဝင်နိုင်သေးရလားအဲ့ဒီအချိန်လေးမှာစိတ်လေးကညှဉ်းနှွမ်းနေသလားစင်ကြဲနေသလား9မိနစ်ရှုမှတ်နိုင်ရင်9မိနစ်ဘာဖြစ်နေလဲ10မိနစ်ရှုမှတ်နိုင်ရင်10မိနစ်ဘာဖြစ်နေလဲ10 မိမိမိနစ်30လောက်ဒီရှုမှတ်ရာအာယုံပေါ်မှာရှုစိတ်ကလေးမြဲနေရင်မိနစ်30ဘာဖြစ်နေလဲတဏှာကြီးအပြည့်ရှုမှတ်နိုင်ရင်တဏှာကြီးဘာဖြစ်နေလဲတရလုံးရှုမှတ်စိတ်ကလေးမြဲနေရင်တရလုံးဘာဖြစ်နေလဲဒါတတိပဋ္ဌာန်တရား ရှုမှတ်တာဘာရှုမှတ်တာလဲအဲ့ဒီလိုရှုမှတ်လို့အာယုံမှတ်စိတ်မြဲလာပြီဆိုရင်အဲ့ဒီစိတ်အညစ်အကြေးတွေတကယ်ပဲစင်ကြယ်နိုင်သလားမစင်ကြယ်နိုင်ဘူးလားဒါကြောင့်မို့မြတ်စွာဘုရားရှင်ကိုလိုမြတ်ကြီးကဝိသုဒ္ဓိယာ ငါဘုရားဟောကြားထားတဲ့ဒီတတိပဋ္ဌာန်တရားကိုသာရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်လို့ရှိရင်ဒီစိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးနံပါတ်1ရမယ်။ဒါဘုန်းကြီးတို့ရှုမှတ်နေခိုင်းမှာဒီအကျိုးမရဘူးလား။ဒါပစ္စုပန်ရှုမှတ်နေစေမှာပဲနောက်တမလွန်ဘဝမှာရမှာမဟုတ်ဘူး။ခုရှုမှတ်နေခိုင်းမှာကိုပဲစိတ်ညစ်ကြေးတွေစင်ကြယ်သွားပြီဆိုတော့အတော်ကိုစိတ်ထဲမှာအေးချမ်းသွားပြီ။ဟုတ်တယ်မဟုတ်လား။နောက်တစ်ခါနံပါတ်2ကတောကပါတယ်။ဘာလဲလဲ။ ပူဆွေးမှုဆိုတဲ့သောကတွေလွန်မြောက်ခြင်းဆိုတဲ့အကျိုးတဲ့ပူဆွေးမှုဆိုတဲ့သောကဆိုတာကလည်းပဲဘုန်းကြီးတို့စိတ်ထဲမှာစဉ်းစားကြံစည်တွေးတောဒီစိတ်တွေဝင်ဝင်လာလို့ဒါဘုန်းကြီးတို့ပူဆွေးမှုတွေဖြစ်ရတာလीအတွေးတွေဝင်လာလို့ဘာတွေဝင်လာလို့လဲအတွေးတွေကဝင်ဝင်လာဘုန်းကြီးတို့ဒီပူဆွေးမှုဆိုတဲ့သောကတွေဟာဘယ်လိုအကြောင်းနေကြောင့်ဖြစ်ရလဲဆိုပြဿနာတရား၅ပါးတပါးပါးကြောင့်ဖြစ်တယ်။ဘာ၅ပါးလဲလဲ။ ပြဒနာတရား၅ပါးပြဒနာတရား၅ပါးဆိုတာကညာတိပြဒနာဘုန်းကြီးတို့ဘောဂပြဒနာရောဂပြဒနာသီလပြဒနာဒိဋ္ဌိပြဒနာဘယ်နှပါလဲညာတိပြဒနာဆိုတာမိမိတို့မိသားစုမိသားစုတွေက ရှင်ကွဲပေါ့တခုတယောက်ကနေရာထိုင်ခင်းဘုန်းကြီးတို့အခုဒီနိုင်ငံမှာဆိုရင်လည်းပဲသားသမီးလေးတွေဟာ၁၈နှစ်ပြည့်ပြီဒါမှမဟုတ်ဘူးဆိုရင်၁၇တန်းအောင်သွားပြီဆိုရင် ကောလိပ်တက်ပြီကောလိပ်တက်ပြီဆိုမိဘနဲ့တနေရာစီကွဲသွားပြီအဲ့ဒီကမျိုးမှာမိဘသာသမီပေါ်မှာတန်ရောစီကြီးနေတဲ့မိဘဆိုရင်သာသမီလေးနဲ့ဒီလိုခွဲခွာသွားရတာကိုစိတ်ထဲမှာပူဆွေးမှုတွေမဖြစ်ဘူးလားပူဆွေးမှုတွေဖြစ်တာပဲဒါတော့ကပဲအဲတကယ်လို့မိမိတို့မိသားစုတွေကတဦးတယောက်သေကွဲကွဲသွားရင်ရောပူဆွေးမှုတွေမဖြစ်ဘူးလားဖြစ်တာပဲအဲ့ဒီလိုဒါပြဿနာတရားညာတိပြဿနာကြောင့်ဖြစ်တာ ညာတိပြဿနာကြောင့်ဖြစ်တာဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်အဲခုမြန်မာနိုင်ငံဟိုဘုန်းကြီးတို့တောရဒေသပုဂ္ဂိုလ်တွေအဲမလေးရှားတို့အဲစင်ကာပူတို့နီနီနာနာရူဘိုင်းတို့စတဲ့နိုင်ငံတွေမှာတော့တော့အလုပ်လုပ်ကြအဲ့ဒီမှာတော့အလုပ်လုပ်ကြတဲ့အခါကျတော့မိဘတွေအဲဘုန်းကြီးကတော့ဘုန်းကြီးကျောင်းမှာဒီလိုကလေးတွေလာပြီးတော့အဲသွားဖို့ရအတွက်ပညာဆင်ရတာကိုသင်တန်းတွေတက်ကြဘာလုပ်ကြဆိုတော့ဘုန်းကြီးကျောင်းမှာ အဲသွားဖို့ရာအတွက်လေရင်လက်မှတ်တွေရောဘာတွေရောအကောင်လုံးစီစဉ်ပြီးပြီသွားဖို့ရရောက်ပြီဆိုရင်မိဘများကိုလှမ်းပြီးတော့သားသမီးတွေအကြောင်းကြားတဲ့အခါမိဘတွေကလည်းလာကြလာပြီးတော့သားသမီးတွေကိုလေစိတ်ထီအောင်ပို့တယ်အဲဒီလေစိတ်ပို့တဲ့အခါကျတော့အဲဒီမှာသားဖြစ်တဲ့ပုဂ္ဂိုလ်ဟာသွားကနေကြတော့ဟိုလေစိတ်ထဲဝင်ရတော့မှလေဒီဘက်ကပုဂ္ဂိုလ်တွေကလည်းဟိုမှာဝင်လို့မရတော့အဲဒီမှာထိုင်ပြီးတော့ကြောလိုက်တာနဲ့တပြိုင်နက်တည်းမိဘတွေငိုတော့တာပဲ အဲ့ဒါပူဆွေးတာဟုတ်တယ်မို့လားဘုန်းကြီးတို့ကဒါလည်းမျက်မြင်နေပဲဒါတေကွဲကွဲတာမဟုတ်ဘူးရှင်ကွဲလေးရှိသေးတယ်တခါလည်းမျက်ရည်တွေကြသားသမီးဘက်ကမျက်နှာမလှည့်ရဲတော့ဘူးတခါတော့တစ်ဖက်လှည့်ပြီးတရှုံရှုံနဲ့ငိုတော့တာတရားမို့ပူဆွေးမှုတွေအဲ့ဒီပူဆွေးမှုတွေအားကြီးတဲ့ခါကျတော့ငိုကြွေးမှုနံပါတ်3ဟုတ်တယ်မို့လားပရိဒီဝမီတွေအဲ့ဒါညာတိပြဒနာကြောင့်ဖြစ်တယ်နောက်ဘောဂပြဒနာဘာပြဒနာလဲ ဘောဂပြဒနာဆိုတာစီးစိမ်ပစ္စည်းလို့ဘာပစ္စည်းလို့လဲကဲစီးစိမ်ပစ္စည်းရင်လည်းပူဆွေးမှုတွေမဖြစ်ဘူးလားဖြစ်တာပဲကိုမှစီးစိမ်ဥစ္စာတွေပစ္စည်းတော့ခွန်ကြီးတို့မြန်မာနိုင်ငံမှာတော့ဟိုတွေ့ကြုံနေရတာလေရေချောင်းဖြစ်စေမီးချောင်းဖြစ်စေလေအဲ့လိုပစ္စည်းသွားတာတွေမင်းချောင်းဖြစ်စေပေါ့မိမိတို့ဇီဝဥစ္စာတွေအလုံးပစ္စည်းသွားတဲ့အခါကလည်းကြတော့ပူဆွေးမှုတွေမဖြစ်ကြဘူးလားဗျာပူဆွေးမှုတွေဖြစ်ကြတာဒါကဘောဂပြဒနာ ဒါဟိုရှိခေတ်ကအကြောင်းလေးပြောရရင်ကတော့ဘုန်းကြီးမအဲ့တုန်းကဒီစိတ်ပါကိုယ်စိတ်ကိုယ်တောင်မှအစိုးမရတဲ့ပုံကိုယ်ခါတဲ့လေဒီဝါနေကြီးညာလိုက်တဲ့အချိန်မှာစိတ်တွေပါကိုယ်စိတ်ကိုဘလို့မှစိုးမရနိုင်တော့ပဲဒီခါတဲ့မထိမ့်သိမ့်နိုင်မင်းနဲ့ဖြစ်ပြီးတော့ဟိုယူကြောင်ကြောင်ဖြစ်ပြီးတော့အဲ့ဒီပုံဘသူဆိုလားအဲ့ဒီမှာကြီးညာတဲ့ပုံကိုထည့်ရတယ်လေကောင်းစီအတွင်းမှုကအဲ့ဒီမှာပုံဘသူဆိုပြီးကြီးညာလိုက်တာ အဲ့ဒါလေအဲ့ဒီပုဂ္ဂိုလ်ကတခါသူ့မှာလဲဒီဘက်ကကိုပိုင်ဆိုင်တဲ့အိမ်ဝင်းခြံဝင်းလေးရောင်းပြီးတော့နေစရာအိမ်ရှာနေတဲ့အချိန်ငွေတို့ပိုက်ပြီးရှာနေတဲ့အချိန်အဲ့ဒီချိန်ကြီးမှာတခါကြင်ညာလိုက်တယ်ဆိုတော့သူ့ငွေတို့ကြီးကစက်ကူဖြစ်သွားတာဘာမှကိုစိတ်ထဲမှာအာကိုစရာမရှိတော့ဒီမှာအရှိတမျှအကုန်ကုန်အဲ့ဒီမှာကိုစိတ်ကူတော့မထိနဲ့မသိနဲ့ဖြစ်ပြီးတော့အဲ့ဒီပုံဘသူဆိုတာအဲ့ဒီပုဂ္ဂိုလ်ရဲ့နာမည်မင်းဘသူလားမင်းဘသူလားအဲ့ဒါမေးတာအဲ့ဒါမေးတဲ့ကလူတွေက နာမည်မေးခံဟာမဟုတ်ပါဘူးရာကျုပ်ဘသူပါလားဆိုပြေးရတာတကယ်လို့သာအဲ့ဒါပုံဘသူဆိုတဲ့အဲ့ဒီနာမည်သာဟာကျုပ်ဟုတ်ပါတယ်ဆိုရင် तू ဘာလို့မလဲမသိဘူးအဲ့ဒီမှာအဲ့လိုစိတ်တွေဖြစ်သွားတာတခုတယောက်ကဆိုရင်အဲ့လိုကြင်ညာပြီးတာနဲ့ပဲတခါလေနှလုံးမှာရက်ပြီးတော့တခါလေကွယ်လွန်သွားတာနဲ့ဘုန်းကြီးတို့အတိုင်းဝိုင်းထဲမှာတွေ့ဘူးလိုက်တယ်ဒါကြောင့်မို့စည်းစိမ်ဥစ္စာပျက်စီးသွားပြီဆိုရင်ပူဆွေးမှုတောကလည်းဖြစ်တယ်ပရိဒေဝါတွေရောမဖြစ်ဘူးလား ကဲမီးလောင်တဲ့နေရာသွားကြည့်လိုက်စမ်းမကုံသွားပြီကုံသွားပြီဆိုငိုတာလေအဲ့ဒီမှာဘလို့မှမသိနိုင်မသိနိုင်တဲ့တခါလေအဲ့တော့ဘုန်းကြီးဟိုမနစ်ကဆိုရင်ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ရွှေဘိုးကဇက်ပိုင်တထေးကြီးရဲ့ပူဆွေးမှုတွေငိုကြွေးမှုတွေဘုန်းကြီးပြောခဲ့ပါပြီဒါတွေကိုဒါကြောင့်မို့ဒီမှာတကယ်တမ်းမိမိရဲ့ပစ္စည်းဥစ္စာတွေပစ္စည်းဆုံးရှုံးသွားရင်ပူဆွေးလဲပူဆွေးမှုတွေဖြစ်တယ်ငိုကြွေးမှုပရိဒေဝတွေလည်းဖြစ်တာပဲနောက်ရောဂပြဿနာရောဂပြဿနာဆိုတာအနာယောဂ မိမိမှာယောဂဝေဒနာ ပြင်းထန်တဲ့ယောဂမျိုးဖြစ်ပြီးဆိုရင်ဒီယောဂနဲ့မိမိရဲ့မိသားစုမိမိရဲ့တန်ရောစဉ်ရှိတဲ့မိမိချစ်ခင်နှစ်သက်တဲ့မိသားစုကြီးနဲ့ငါခွဲခွန်သွားရတော့မှာပါလားဆိုတာသိလိုက်တာနဲ့တပြိုင်တည်းလေးစိတ်ထဲမှာချမ်းသာမလားဆင်းရဲမလားအမြဲတမ်းတနှုံနှုံနဲ့ပူဆွေးနေတာတနှုံနှုံနဲ့ပူဆွေးနေတာမခံနိုင်တဲ့အခါကျတော့မျက်ရည်တွေပါချတယ် အဲ့ဒီမကျမ်းပါတဲ့အခါမှာတချို့မိတ်ဆွေတွေဆိုရင်လည်းပဲသူဒီလိုယောဂဖြစ်နေတယ်ဆိုတာကြားတယ်ဒါပေမဲ့အာနာလို့မမေ့ရဘူးဟုတ်တယ်မလားအာနာလို့မမေ့ရဘူးသို့တော်လည်းပဲဘယ်လိုမှမတိမ့်တာမရှောင်တာလို့မမေးမဖြစ်လို့ဘယ်နဲ့နေလဲကျမ်းမာရေးအခြေအနေဘယ်လိုလဲလို့မေးလိုက်ရင်ဟိုကနှုတ်ကအရင်မဖြေနိုင်ဘူးမျက်ရည်တွေကျလာတယ်ဟုတ်တယ်မဟုတ်လားအဲ့ဒီမှာမျက်ရည်တွေကျလာဒါရောဂပြဿနာအနာယောဂကြောင့် ပူဆွေးမှုတွေပရိဒေဝမီတွေတောက်လောင်တာနောက်တကသီလပြဒနာတဲ့ဘာပြဒနာလဲသီလပြဒနာသီလပြဒနာပစ္စည်းလို့ပူဆွေးတာတို့ငိုကြွေးတာတို့ဘုန်းကြီးတို့မတွေ့မှုဘူးထင်တာဘုန်းကြီးတို့ယောဂီသီလဆောင်ရင်ကနေသီလမှန်းပြက်သွားလို့ဟဲ့ငါတော့သီလပြက်သွားပြီဆိုပြီးငိုတဲ့လူလည်းတယောက်မှမတွေ့ပါဘူးငါတော့ငါတော့သီလကြီးကျိုးသွားပြီဟဲ့ ရေချိုးရင်ကလေတချင်းစီဆူမိလို့ရောသီလတွေတော့ငါတော့ကျိုးသွားပြီရဲ့ဆိုပြီးတော့ငိုတဲ့လူလည်းတယောက်မှမရှိပါဘူးဒါပေမဲ့လို့ဘုန်းကြီးကအဲ့ဒီတွေကနေရှာရှာပါပါတယောက်တွေ့ဘူးတယ်သိက္ခာရှင်လေးအဲ့ဒီသိက္ခာရှင်လေးဟာအရွယ်ရောက်မှသူသိက္ခာရှင်ဝတ်တာပါတကယ်ကိုသီလကိုမြန်နိုးလို့မျက်မျက်နိုးနိုးနဲ့ဝတ်တာဒါပေမဲ့ကျမ်းမာရေးချူရင်းတဲ့ခါကျတော့သူစေဝါကုသရတယ်စေဝါကုသရတဲ့အခါမှာဆရာဝန်ကနေပြီးတော့ ဆေးတွေတိုက်တဲ့အခါမှာဆရာလေးဒီဆေးတောက်တဲ့အခါမှာညမှာဆေးတောက်လို့ရှိရင်အစာလေးခံတော့နော်အစာလေးစားလိုက် စားလေးစားပြီးမှတောက်မှဒီဆေးကခံနိုင်ရရှိမယ်ဒီလိုမဟုတ်ရင်တခြားအဲဥတွေဘာတွေမှာစားသွားတာတဲ့ဘာဖြစ်တတ်တယ်ပေါ့ဒါပေမဲ့ဆရာလေးကတောက်မစားသူကသူဆေးတောက်ခြင်းတောက်တာဘေးကပြုစုတဲ့ပုံကိုယ်တွေကလည်းပဲပြောကြတယ်ဆရာလေးဒါလေးစားလိုက်ပါစားပြီးမှတောက်ပါမဟုတ်ဘူးဒီတိုင်းပဲဆေးတောက်တယ်နောက်ကြတော့ ဒီစောင့်ရှောက်တဲ့ပုဂ္ဂိုလ်တွေကဆရာဝန်ကြီးတွေလာတဲ့အခါကျပြော့ပြတာပေါ့လေဆရာလေးကမစားဘူးဒီလိုလိုတော့တယ်စသည်ပြောတဲ့အခါကျတော့ဆရာဝန်ကြီးတွေကဆရာလေးဘာလို့မစားတာလဲဘာလို့မလုပ်တာလဲသိလိမ့်မယ်သိခြင်းလို့လားဆိုတော့သိခြင်းလဲသိပါစီတော့တဲ့ဆရာလေးကသိခြင်းလဲသိပါစီတော့တဲ့သူတီတီလာကိုမျက်နှိုးလုံးလို့သူဟာလူလောကကိုလူဘဝကိုသူစွန့်လွတ်ပြီးတော့သာသနာတော်ဘဝဝင်ရောက်လာခဲ့တာပါတဲ့ ဒါကြောင့်မို့ယဟန်တော်တွေမြန်သီလသိက္ခာပုဒ်တွေအများကြီးထင်ရပါသူတို့ထင်ရတဲ့သီလဟာဒီ၈ပါးသီလလေးပဲထင်ရတာဖြစ်တဲ့အတွက်ဒီသီလလေးတော့သူ့ရဲ့သက်ရှိထင်ရှားရှင့်နေတဲ့အချိန်မှာလုံးဝအကျိုးပေါက်ညှိုးချောင်မခံနိုင်ပါဘူးတဲ့ဒီယောဂာနဲ့ဒီဆေးတွေတောက်လို့သိကျင်တာသိပါစေတော့သူ့သီလကိုတော့လုံးဝအပြည့်စုံမခံနိုင်ပါဘူးဆိုပြီးမျက်ရည်တွေကျဘုန်းကြီးတွေ့ဘူးတယ်ဒါဟာသီလပြဿနာဟုတ်တယ်မို့လားသီလပျက်စီးမှာစိုးရင်လည်းအတွက်ကြောင့်မို့သူမှာပူဆွေးမှုတွေဖြစ်တာ ဘုန်းကြီးတို့ရသော်ဘုရားရဲ့လက်ထက်ကဘိမသာရမင်းကြီးရဲ့သားတော်ဘယ်သူပါလိမ့်မလဲအဇတတအဇတတဟာသူ့ရဲ့ဖာကမီးတော်ကိုရှာမိခဲ့ရဲရဲတင်အသေးသက်ခဲ့တဲ့အတွက်ကြောင့်ပိတုကာရကကံမထိုက်ဘူးလားကဲဒီတော့သူ့ရဲ့ကိုချင်းသီလမပြည့်စည်ဘူးလားအဲ့ဒီပုဂ္ဂိုလ်ကိုချင်းသီလပြည့်စည်နေတဲ့အတွက်ကြောင့်အဲ့လိုမပြောစားလို့မဝင်မဖြစ်ဘူးလားဗျာအဲ့မှာသူလည်းပဲဒီလိုဖြစ်ပြီးတဲ့နောက်ပိုင်းမှာပူဆွေးမှုတွေမဖြစ်ရဘူးလား ဒါသီလပြဿနာပဲဓမ္မိဘကိုပြမမိတဲ့သူ့ရဲ့ပူဆွေးမှုတွေနောက်တခါဒိဋ္ဌိပြဿနာဘာပြဿနာလဲဒိဋ္ဌိပြဿနာဆိုတာအယူပျက်စီးလို့ဘာပျက်စီးလို့တယ်လဲအယူပျက်စီးလို့မိမိဟာတမ္မာဒိဋ္ဌိအယူကောင်းအယူမှန်ကနေပြီးတော့မိစ္ဆာဒိဋ္ဌိအယူမှားကိုမိမိယူရတော့မယ်မိမိရဲ့ စီးပွားရေးကြောင့်ပဲဖြစ်စေအခြားလူမှုရေးကြောင့်ပဲဖြစ်စေအိမ်အောင်ရေးကြောင့်ပဲဖြစ်စေဓမ္မမဟုတ်အစိုးရမင်းများကြောင့်ပဲဖြစ်စေအကြောင်းတစ်မျိုးမျိုးကြောင့်မိဘဘိုးဘွားအစဉ်အလာမိမိကိုယ်ွယ်စိတ်ကပ်လာတဲ့တမ္မာဒိဋ္ဌိအယူကောင်းအယူမှန်ကနေပြီးတော့အခြားမိစ္ဆာအယူဝါဒကိုမိမိပြောင်းလဲယူရတော့မယ်ဆိုရင်မလွဲတာလို့ယူရတော့မယ်ဆိုရင် စိတ်ထဲမှာပူဆွေးမှုတွေမဖြစ်ဘူးလားဗျာ။ ဘုန်းကြီးကျောင်းဆရာမလေးတယောက်ကိုတွေ့ဘူးပါတယ်သူဟာအတူသောအတူလားအင်းနီနာချင်းဖြစ်တဲ့အခါကျတော့နီးစပ်တဲ့အခါကလာကြတော့တခြားဘာသာဝင်လေးနဲ့ယဉ်နှင်းမှုဖြစ်တယ်ယဉ်နှင်းမှုဖြစ်တဲ့အခါကလာကြတော့လည်းပဲအတူသောအတူလားဆိုတော့အဲ့ဒီအချိန်တုန်းကတော့ဖြင့်လည်းပဲသူလည်းသူ့ဘာသာကိုလည်းကို့ဘာသာပေါ့နှစ်ယောက်သားသဘောတူပဲနှစ်ယောက်သားသဘောတူပဲမင်းလည်းမင်းနဲ့တည်းရမယ်ယူပေါ့ကိုလည်းကိုနဲ့တည်းရကို့ဘာသာကိုယူမယ်ပေါ့ဒီလိုနဲ့သဘောတူ ဖြစ်လာကြပြီးတဲ့အခါကျတော့အိမ်တော်ရသားကြအဲ့ဒီအိမ်တော်ရသားကြပြီးတော့လေဒီလိုပါပဲကိုယ်ဆန္ဒကိုယ်ပဲကိုယ်လည်းဘုရားဘာသာဖြစ်တော့ဘုရားဘာသာကြောင့်ဘုရားကြောင့်သွားဟဲသူလည်းသူ့ကြောင့်သူသွားအဲ့လိုနဲ့နေလာခဲ့ကြနောက်သားသမီးတွေရလာတဲ့အခါကျတော့မရတော့အဲ့ဒီကြတော့မှ ပေါ်လာပြီအဲ့ဒီကြတော့မှအဲ့ဒီမှာပေါ်လာတဲ့အခါကလည်းကြတော့အဲ့ဒီမှာ ဖြစ်လာတဲ့အခါကျတော့တကယ်လို့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကဒီဘာသာမပြောင်းလဲလို့ရှိရင် ဒီမိသားစုပိုင်ဆိုင်တဲ့အမွေပစ္စည်းဟာဒီသားသမီးတွေခံစား권မရှိတော့လင်ယောက်ျားဘက်ကဆွေမျိုးညာတိတွေကပဲဒီပစ္စည်းဥစ္စာတွေကိုခံစား권ရှိတယ်မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကဘာသာမပြောင်းရင်ဒီသားသမီးတွေလည်းခံစား권မရှိတော့အဲ့ဒီခါကျတော့မှသူသားသမီးတွေပုံမှာဘလို့မှသူတလောက်မရက်ဆက်နိုင်တော့တကယ်လို့ငါမရှိခဲ့အချိန်တောင်မှငါသားသမီးတွေဒုက္ခရောက်ကြတော့မယ် မိမိတောင်မှမိမိရဲ့ဘဝကြီးကိုမိမိစွန့်လွတ်ခဲ့ပြီပဲကဲမထူတော့ပါဘူးဆိုပြီးတော့သားသမီးတွေအတွက်နဲ့ကိုယ့်ဘာသာကိုကိုယ်စွန့်လွတ်ရတဲ့အခါကျတော့သူမျက်ရည်မဆင်နိုင်ဘူးလားနဲ့ချီနှစ်နဲ့ချီပြီးတော့အတင်းစဉ်းစားပြီးတော့မှသားသမီးတွေအတွက်ငဲ့ကွက်ပြီးတော့ကိုယ့်ဘာသာကိုစွန့်လွတ်သွားရတာဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာဒိဋ္ဌိပြတနာအယူပစ္စည်းတဲ့အတွက်ကြောင့်ပူဆွေးမှုတွေမဖြစ်ရဘူးလားဒါပူဆွေးမှုပရိဒီဝါ အဲ့ဒီလိုဖြစ်လာခဲ့လို့ရှိရင်တဲ့မြတ်စွာဘုရားကဟောဒီတတိပဋ္ဌာန်တရား အာထုပါဘယ်တရားအာထုပါမှာလဲဒီတတိပဋ္ဌာန်တရားကိုသာအာထုမယ်ဆိုရင်တကယ်ပေါပေါမြောင်မြောင်အာထုထားလို့တရားသဘောတွေကိုကိုယ်တိုင်သိမြင်ထားပြီဆိုရင်တော့ဒီလိုညာတိပြဒနာကြောင့်လည်းပူဆွေးမှုတွေဖြစ်ပါဦးမလားဘောကပြဒနာကြောင့်လည်းပူဆွေးမှုတွေဖြစ်ပါမလား ရောဂပြဿနာသီလပြဿနာဒိဋ္ဌိပြဿနာအားလုံးဘယ်ပြဿနာနဲ့ပဲကြုံကြုံကြုံလာတဲ့ပြဿနာတွေကိုရင်ဆိုင်ပြီးတော့ဟောဒီတတိပဋ္ဌာန်နီးလေးနဲ့ရင်ဆိုင်သွားမယ်ဆိုရင်အဲ့ဒီပူဆွေးမှုဆိုတဲ့တောကတွေပရိဒေဝငိုကြွေးမှုဆိုတဲ့ပရိဒေဝတွေမလွန်မြောက်နိုင်ဘူးလားအေးဒီအကျိုးဟာဧကယနာမေကအဲ့ဒီလိုလွန်မြောက်နိုင်တဲ့နီလန်းဟာဒီတတိပဋ္ဌာန်နီလန်းတလန်းပဲရှိတယ်တခြားနည်းမရှိဘူးတဲ့ဒီတတိပဋ္ဌာန်တရားကိုသာတကယ်တမ်းပေါ့ပေါ့မြောက်မြောက် စိတ်တည်ငြိမ်မှုတမာရီတွေခိုင်မြဲသည့်ထိအောင်အားထုတ်ထားကြည့်ပါအားထုတ်ထားလို့ရှိရင်ဒီတရားလေးနှလုံးသွင်းတာနဲ့ပဲတခြားအဲ့ဒီဘူးဆွေးမှုငိုကြွေးမှုဆိုတဲ့ဒီတော့ကာတွေအတွေးတွေလုံးဝကွယ်လွန်သွားတဲ့ပုဂ္ဂိုလ်တွေတွေးပြီးတော့လဲပူဆွေးမှုတွေဖြစ်ပါအောင်မလားမဖြစ်တော့ဘူးအဲ့ဒီပူဆွေးမှုတော့ကနဲ့ငိုကြွေးမှုပရိဒေဝတွေလည်းမလွန်မြောက်နိုင်ဘူးလားအဲ့ဒီလွန်မြောက်နိုင်တဲ့အကျိုးဒါသတိပဋ္ဌာန်တရားအားထုတ်ခြင်းရဲ့အကျိုးနော် ဒါလက်တွေ့ခုပြစ္ဆုတ်ပံဘုံကမှာအာထုတ်နေစဉ်မှာဒီအကျိုးတွေမရဘူးလားဗျာအကျိုးတွေရနေပြီနောက်တကဒုက္ခဒေါမနတဏ္ဏအထင်ကမာယဒုက္ခဆိုတာကိုဆင်းရဲဒုက္ခဆိုတာဘာလဲအေးဒေါမနတဆိုတာစိတ်ဆင်းရဲတာအဲ့ဒီကိုဆင်းရဲမှုတွေကြုံရင်လည်းပဲဒီတိပဋ္ဌာန်တရားအာထုတ်ပါလေအခုဘုန်းကြီးတို့ယောဂီများအာထုတ်နေတဲ့အခါကျတော့ ကိုစင်ရည်ကြီးနဲ့ကြုံတွေ့နေတယ်ဟုတ်တယ်မလားအခုချိန်မှာတော့ဖြင့်စိတ်တည်ငြိမ်မှုတမာရီအာမကောင်းသေးတဲ့အတွက်ဒီကိုစင်ရည်ကြီးဘယ်လို့မှမလွန်မြောက်နိုင်သေးဘူးစိတ်တည်ငြိမ်မှုတမာရီတွေအားကောင်းလို့အောက်ထက်ဥရိယဘုရားညံလောက် ရောက်ပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာတဏှာကြီးတဏှာကြီးခွဲနှစ်နာရီလောက်တော့ပြောင်းเสียရွှေ့เสียမလိုဘဲနဲ့ကိုပဲရှုမှတ်နိုင်လာလိမ့်မယ် အခုတော့စပြီးတော့တမာတိထူထောင်စားဖြစ်တဲ့အတွက်စိတ်တည်ငြိမ်မှုတမာတိမရသေးတဲ့အတွက်ဒီကိုဆင်းရဲတွေဘယ်လိုရှုမှတ်ရှုမှတ်ရှုမှတ်လေတိုးလေမှတ်လေတိုးလေမှတ်လေတိုးလေဝေဒနာကညော့သွားတာတွေ့သလားတိုးလာတာတွေ့သလားတိုးတိုးလာတာပဲတွေ့လိမ့်မယ်အဲ့ဒီမှာတိခံနိုင်တဲ့များယောဂီကတိခံပြီးတော့တမာရီရအောင်သာဆက်ပြီးကြိုးစားသွားရမယ်တိခံတဲ့ကဝေဒနာပြောင်းပါလားမဟုတ်ဘူး တိခံပြီးရှုမှတ်လို့မှတ်ချက်တိုင်းမှတ်ချက်တိုင်းစိတ်လေးတည်ငြိမ်သွားတဲ့အခါကျတမာရီတွေအားကောင်းလာတာအဲ့လိုတမာရီအားကောင်းလာတဲ့အခါကျတော့မှဒီဝေဒနာကိုတက်ရိုက်ရှုမှတ်ပြီးတော့ပယ်နိုင်တာဒါတွေကတော့ဘုန်းကြီးတို့မနေ့ပိုင်းလေးတွေမှာမနေ့9နာရီဟောတဲ့အချိန်မှာတော့ဖြင့်ဒီဝေဒနာတွေကိုရှုမှတ်ရင်းနဲ့လုံမြောက်ပုံတွေကိုဘုန်းကြီးတို့ဟောသွားပေးမှာဖြစ်ပါတယ်ဒါကြောင့် ဒီကိုယ်ဆင်းရဲမှုတွေကြုံလာရင်လည်းပဲဒီတတိပဋ္ဌာန်နည်းနဲ့ရှုမှတ်ပါရှုမှတ်လို့စိတ်တည်ကြည်မှုတမာရီတွေတကယ်အကောင်းထက်သန်စွာရလို့ဝိပဿနာဉာဏ်အနေနဲ့ပြောမယ်ဆိုရင် သင်္ခါရုပ္ပခဉာဏ်ဘာဉာဏ်လဲသင်္ခါရုပ္ပခဉာဏ်ဆိုတာသင်္ခါရတရားတွေကိုအငြင်းမြထားပြီးရှုတာဘာတွေကိုအငြင်းမြထားရှုတာလဲသ ဟေးဒီယုံ nant သင်္ခါရတရားတွေကိုအငြင်းများထားပြီးရှုတာဆင်းရဲတဲ့ဘက်လည်းစိတ်မညွတ်ဘူးချမ်းသာတဲ့ဘက်လည်းစိတ်မညွတ်ဘူးဆင်းရဲလို့လည်းစိတ်မဆင်းရဲဘူးကိုဆင်းရဲမှုတွေမထင်ရှားဘူးချမ်းသာလို့လည်းပဲစိတ်ထဲမှာမြင့်တယ်မသွားဘူးစိတ်တတ်တယ်အဲ့ဒီချမ်းသာဆင်းရဲကိုသူ့အတူအငြင်းများထားပြီးတော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောလေးကိုပဲအငြင်းများထားပြီးရှုနိုင်တာသင်္ခါရုပ္ပကဉာဏ်ပဲအဲ့ဒီဉာဏ်ရောက်ပြီဆိုရင်နာယီပေါင်းများစွာ ဣရိယာပုကိုခံခံမြဲမြဲထိုင်ပြီးတော့ရှုမှတ်နိုင်တယ်။ရပ်ပြီးတော့လည်းရှုမှတ်နိုင်တယ်။သွားခြင်းနဲ့လည်းရှုမှတ်နိုင်တယ်။လျောင်းခြင်းနဲ့လည်းရှုမှတ်နိုင်တယ်။အဲ့လိုညာမျိုးရပြီဆိုရင်ဒီဝေဒနာတွေခြုံငိမ့်သလားမခြုံငိမ့်ဘူးလားဗျာ။အေးကိုစင်းရဲတွေခြုံငိမ့်ခြင်းဆိုတဲ့အကျိုးတွေကိုယ်တိုင်တွေ့ပါလိမ့်မယ်။ဒါကတော့အဲ့ဒီညာနေရအောင်ကြိုးစားဖို့ပါပဲ။နောက်ပြီးတော့စိတ်ဆင်းရဲတွေလည်းပဲခြုံငိမ့်နိုင်တယ်။ဘာဆင်းရဲတွေလဲ။စိတ်ဆင်းရဲတွေ စိတ်ဆင်းရဲတွေဆိုတာကဘုန်းကြီးတို့ကုစောစောကပြောခဲ့တဲ့စီးပွားဥစ္စာတွေပျက်စီးသွားတဲ့အခါလုံးဝကုန်းကောက်เสียမကြံလောက်အောင်ပျက်စီးသွားပြီ ဆိုရင်လည်းပဲစိတ်ထဲမှာကိုကိုကိုလူလောကကြီးနေခြင်းစိတ်တောင်ရှိသေးရလားအဲ့ဒီလောက်ကိုစိတ်တွေဆင်းရဲပြီဆိုရင်ဘုန်းကြီးတို့ဒီဆင်းရဲတွေလွန်မြောက်သွားတဲ့ပုံကိုယ်လေးရှိပါတယ်ဘုန်းကြီးလွန်ခဲ့တဲ့နှစ်ကလည်းပြောပြောခဲ့ဘူးပါတယ် ဘွေးတို့မက်ဆာချူးဆက်ပြည်နယ်ကဂျိုးဆက်ဂူစတိန်ဆိုတာဘာရီဆိုတဲ့ကမ္မထန်ဌာနကြီးမှာအဲ့ဒီချိန်တုန်းကသူဒီလောက်မကြီးကျယ်သေးပါဘူးစပြီးတော့တရားပြစမှာနှစ်နှစ်လောက်ရမှာသူ့ရဲ့တရားအထုတ်တဲ့ယောဂီတွေကနေပြီးတော့စီးပွားရေးတွေပစ္စည်းလို့ဒေဝါလီခံပြီးတော့ဒုက္ခရောက်ပြီးတော့ကိုကိုကိုသေခြင်းနဲ့စိတ်တွေဖြစ်နေတဲ့ပုဂ္ဂိုလ်တယောက်သူ့ထံမှာဒီတတိပဋ္ဌာန်တရားလာအထုတ်တဲ့အခါအဲ့ဒီမှာဒီတရားတွေအထုတ်လို့နှစ်ပတ်သုံးပတ်လောက်ကြာတဲ့အခါကျတော့ အဲ့ဒီလိုစိတ်ဆင်းရဲတွေလုံးဝမရှိတော့အာယုံမစိတ်တွေမိပြီးတော့အားလုံးဟာရှုစရာအာယုံတိုင်းဟာပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဒီသဘောပဲဘာကိုပဲရှုရှုအတန်ကြာတာလေးရှုလဲဖြစ်ဖြစ်ပဲအနတ်နန္ဒာလေးရှုလဲဖြစ်ပြီးပြည့်သွားတာအကုန်လုံးခန္ဓာကိုယ်ကဖောက်ပြန်တာလေးဝေဒနာလေးရှုလဲဖြစ်ပြီးပြည့်သွားတာအဲ့ဒီသဘောတွေကြီးတဲ့မြင်ပြီးတော့တခါလေဘာစိတ်မှမဝင်တော့ဘူးစောစောကဒီမှာစီးပွားရေးနဲ့ပတ်သက်တဲ့ဟာတွေကိုယ်ပေါ်မှာထင်သေးတဲ့မျက်နှာတွေနဲ့ကြည်တာတွေ ဟာကိုယ့်ပေါ်မှာတခါနဲ့အပေါ်စီးကြည့်ကြတဲ့ပုံကိုယ်ကြီးပြောကြဆိုကြတဲ့ပုံကိုယ်ကြီးဟိုလုံးကတော့ဒါတွေအာယုံထဲမှာထင်ထင်ပြီးတော့ကိုကိုကိုကိုမနေကျင်လောက်အောင်ဖြစ်တယ်သိကျင်လောက်စိတ်တွေဖြစ်ဒါပေမဲ့လို့ဒီသတိပဋ္ဌာန်တရားအားထုတ်ရင်းနဲ့ဝိပဿနာဉာဏ်လေးတွေအစဉ်မြင့်ဖြစ်လာတဲ့အခါကာလကြတော့ပြောရရင်တော့စိတ်တဝိတ္တုတိပေါ့ဘာဝိတ္တုတိလဲစိတ်တဝိတ္တုတိဘာစိတ်မှမဝင်တော့ဘူးအပြင်စိတ်တွေကလည်းပဲမဝင်တော့ဘူးအတွင်းစိတ်တွေကလည်းအပြင်မထွက်တော့ တွေးစိတ်စဉ်းစားစိတ်ဆိုတာဘာစိတ်မှမပေါ်လာတဲ့အခါကျတော့အဲ့ဒီဆင်းရဲတွေရှိသေးရဲ့လားဒီဆင်းရဲတွေအားလုံးချုပ်ငြိမ်းသွားတယ်နောက်ပြီးတော့အိမ်တော်ကြီးအစင်မပြေလို့ဒီမှာကိုကိုကိုတေချောင်းကြံခဲ့တဲ့ပုဂ္ဂိုလ်ကံကောင်းလို့မသေးခဲ့တဲ့အခါကလာကြတော့အဲ့ဒီမှာဒီတရားစခန်းရောက်လာပြီးတော့အဲ့ဒီတတိပဋ္ဌာန်တရားတွေကိုဆက်လက်ကြိုးစားရင်းနဲ့လေသူကိုယ်တိုင်အဲ့ဒီသိခြင်းတဲ့စိတ်တွေလုံးဝမရှိတော့လုံးဝစိတ်အငြိကြီးတွေစင်ကြယ်ပြီးတော့စိတ်တွေ ဆင်းရဲတာလားချမ်းသာသွားတာလားစိတ်ဆင်းရဲတယ်ဆိုတာသိကျင်လောက်အောင်ဆင်းရဲတယ်ဆိုတာနည်းနည်းဆင်းရဲတာလားအများကြီးဆင်းရဲတာလားအများကြီးဆင်းရဲတာနော်အဲ့ဒီလောက်အများကြီးဆင်းရဲတဲ့ဆင်းရဲတွေတောင်မှဒီတတိပဋ္ဌာန်နည်းနဲ့အားထုတ်ရင်အဲ့ဒီစိတ်ဆင်းရဲတွေချုပ်ငြိမ်းသလားမချုပ်ငြိမ်းဘူးလားဒါကြောင့်ဘုန်းကြီးတို့စိတ်ဆင်းရဲတွေချုပ်ငြိမ်းခြင်းနဲ့ဆိုရင်လည်းပဲဒီတတိပဋ္ဌာန်တရားကို အားထုတ်ရင်မိမိတို့သားကြောင့်ပဲဖြစ်စီ ပစ္စည်းကြောင့်ပဲဖြစ်စေခင်မွန်းကြောင့်ပဲဖြစ်စေဇနီးကြောင့်ပဲဖြစ်စေယာရုကြောင့်ပဲဖြစ်စေအကြောင်းတစ်မျိုးမျိုးကြောင့်မိမိစိတ်ဆင်းရဲတွေကြုံတွေ့ခဲ့ရင်ဒီတတိပဋ္ဌာန်တရားလေးကိုသတိရပြီးတော့အထုတ်ပါအထုတ်လို့ရှိရင်အဲ့ဒီစိတ်ဆင်းရဲတွေချုပ်ငြိမ်းနိုင်ပါလေနံပါတ်5နောက်နံပါတ်6ကညာယတအဓိကမာယညာယတအဓိကမာယဆိုတာအရိယာမဉ္ဇဉ်ကိုရဖို့အတွက်ပညာရဖို့အတွက်လေ အောက်ထက်အရိယာမဉ္ဇဉ်ဆိုတဲ့သောတပတ္တိမဉ္ဇဉ်ဘုံဉဏ်ရပြီဆိုရင်အပယ်ဆင်းရဲမလွတ်မြောက်နိုင်ဘူးလားအဲ့ဒီလိုသောတပတ္တိမဉ္ဇဉ်ဘုံဉဏ်ရပြီးတော့ဒုက္ခသမုဒယနိရောဓမေဃဆိုတဲ့အမှန်တရားလေးပါးကိုသိမြင်နိုင်တဲ့ဉာဏ်မျိုးကိုရဖို့အတွက်ဆိုရင်လည်းပဲလောကီဖြစ်တဲ့ဒီသတိပဋ္ဌာန်မေခင်တရားကိုပွားပါလောကုတ္တရာဖြစ်တဲ့အရိယာမဉ္ဇဉ်ရခြင်းလောကီဖြစ်တဲ့ဒီသတိပဋ္ဌာန်မေခင်ကိုပွားရင် စောစောကပြောခဲ့တဲ့စိတ်ဓဝိတ္တုစိတ်ညစ်ကြေးတွေစင်ကြယ်ပြီးတော့ယုံနာနေကိုပိုင်ပိုင်ခြားခြားသိတဲ့ဉာဏ်นี่အဖြစ်အပျက်ကိုသိတဲ့ဉာဏ်นี่အဲ့ဒီဉာဏ်นี่ဝိပဿနာဉာဏ်นี่အစဉ်စဉ်ပေါ့ဗျာဉာဏ်စဉ်အလုံးပေါင်း36ပါးရှိဘယ်နှပါးလဲဟေး36ပါးတွေကနေပြီးတော့ရှေ့ပိုင်းကဉာဏ်นี่33ပါးထိအောင်ဒါဝိပဿနာဉာဏ်นี่ပဲနောက်ပြီးဆုံးဉာဏ်นี่ကဘာတွေလဲဆိုရင်သင်္ခါရုပ္ပခဉာဏ်ဘာဉာဏ်လဲသင်္ခါရုပ္ပခ သင်္ခါရုပ္ပခညာဖြစ်ပျက်ကိုပဲသိတော့တယ်အလုံးစင်းရဲချမ်းသာသင်္ခါရတရားတွေယုံ nant တရားတွေကိုညီမြထားရှုနိုင်အမတန်ကိုတမာရီအားတွေဝိပဿနာဉာဏ်အားတွေမြင့်နေပြီသူဟာနိဗ္ဗာန်ကိုရဖို့အတွက်ကြိုးစားမယ်ဆိုရင် လက်တကမ်းပဲကြံတော့ဘယ်လောက်ပဲကြံတော့လဲလက်တကမ်းပဲကြံတော့တယ်တကယ့်ကိုမြင့်နေပြီအဲ့ဒီဉာဏ်ကနေပြီးဆက်ပြီးတော့အနုလောမဉာဏ်ဖြစ်တယ်။ဘာဉာဏ်ဖြစ်လဲ။ ဒီညာကဆက်ရှုလို့အနုလောမညာဖြစ်တယ်အဲ့ဒီညာကဆက်ပြီးရှုရင်ဂုတ္တရူပညာဘာညာလဲအေးကုတ္တရူပညာဆိုရင်အဲ့ဒီညာကပုထုဇဉ်အနွယ်ကိုဖြတ်တဲ့ညာနဲ့ဘာအနွယ်ကိုဖြတ်တာလဲပုထုဇဉ်အနွယ်ကိုဖြတ်ပြီးတော့မှအဲ့ဒီညာကနေအထက်ကို တက်သွားပြီဆိုရင်မညာဘာညာဖြစ်သွားပြီလေအဲဒီဘက်ကပုထုဇဉ်အနွယ်ကိုဖြတ်တဲ့ညာကကုတ္တရူပညာအဲ့ဒီညာကနေညာအပြည့်လို့အထက်ကိုညာပြောင်းသွားပြီဆိုရင်မညာရောက်သွားပြီ ဘုန်းကြီးတို့ဥပမာလေးတွေပေးထားတယ်မြောင်းကိုကူးတာမြောင်းကိုကူးတဲ့အခါမှာမြောင်းကကျယ်တဲ့အတွက်အပင်ကအနမ်းနမ်းမှာသစ်ပင်ကြီးရှိတယ်တဲ့သစ်ပင်ကြီးမှာလည်းຫນွယ်ကျိုးရှိတယ်တဲ့အဲ့ဒီမှာဥပမာအထက်ကရာကဖွင့်ပြတာအဲ့ဒီမှာဟိုဘက်ကိုကူးကျင်နေဆိုတော့ဒီတိုင်းလဲမြောင်းကခုံလို့မရအောင်ຫນွယ်ကျိုးနဲ့ဆွဲပြီးဟိုဘက်ကိုကူးရင်ရမယ်ဆိုတော့ຫນွယ်ကျိုးကြီးကိုဆွဲလိုက်တယ်ဆွဲပြီးတော့ဒီဘက်ကန်းဒီဘက်ကန်းကနေပြီးဟိုဘက်ကိုကူးလိုက်မှာ အဲ့ဒီကူးလိုက်မဲ့ပုဂ္ဂိုလ်ဟာဒီဘက်ကန်းကမကူးခင်ခြေထောက်ကဒီဘက်ကန်းမှာထိနေတဲ့အချိန်ဟာဂုတ္တပညာမယ်နော်ຫນွေကျိုးကိုလွှဲလိုက်တဲ့အချိန်ဟာဟိုဘက်ကန်းကို ရောက်သွားပြီဆိုတာ ਨੇ မညာဟုတ်တယ်မလားဒါကြောင့်မို့ဂုတ္တပညာကဒီဘက်ကပုထုဇဉ်အနွယ်အဲ့ဒီပုထုအစဉ်အနွယ်ကိုဖြတ်ပြီးတော့ဟိုဘက်ကိုမညာဘက်ကိုကူးသွားဒါကြောင့်မို့မညာမညာဖြစ်ပြီးပြီဆိုရင်ဟိုဘက်ကဖိုးညာဟုတ်တယ်မလား အဲ့ဒီပူဉဏ်ဖြစ်ပြီးပြီဆိုရင်ဘာဖြစ်တာလဲဆိုပြီးဆင်ញင်လိုက်တဲ့ဉာဏ်ကပြစ္ဆဝကနာဉာဏ်အလုံးပေါင်းတော့ဉာဏ်စဉ်16ပါးအဲ့ဒီ16ပါးကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကတော့ဒီနာမရူပပရိစေရဉာဏ်ဖြစ်ပုံကစပြီးတော့ယောဂီကိုယောဂီတို့တရားမေးတယ်တရားလျှောက်တယ်ဆိုတာဒီဉာဏ်ဖြစ်ပြီလားမဖြစ်သေးဘူးလားဆိုတာကိုသိရအောင်မို့ဆရာက မေးနေတာသူရှုမှတ်နေလွဲနေရင်လေဒီလိုဉာဏ်နေမဖြစ်မှာစို့လို့ နေ့စဉ်အမှတ်တက်ပေးနေတာဒါတရားလျှောက်တယ်ဆိုတာယောဂီရဲ့တရားတိုးတက်ဖို့အတွက်ကြပြန်ဒီလိုမဟုတ်ဘဲနဲ့ကိုယ့်အကူရမ်းပြီးရှုမှတ်နေတော့မှန်မှန်မသိမှန်မှန်မသိအဲ့လိုမသိတော့ရှေ့လည်းမတက်တော့မှားရင်လည်းသွားပြီကိုဟာဘလောက်ကြိုးစားကြိုးစားကိုလန်းကမှားနေတဲ့အတွက်ကြောင့်မို့ဘာမှဖြစ်ဖြစ်သိတဲ့ဥရိယဗျာညံတော့မရောက်နိုင်ဘူးဒါနီလန်းမှားသွားရင်အဲနီလန်းမှန်ကန်မှမှန်ကန်မှုအတွက်ဆရာကမ္မဒန်းဆရာက နဲ့တရားနေ့စဉ်တွေ့နေပြီဆိုရင်ကမ္မဋ္ဌာန်းဆရာကဒီလိုမဟုတ်ဘူးဒီလိုရှုဒီလိုရှုဒီလိုမဟုတ်ဘူးဒီလိုရှုသွားအသူဘက်ကဝိရိယတွေလွန်ကဲနေရင်လည်းဝိရိယရော့အောင်ဆရာကမ္မဋ္ဌာန်းဆရာကသူ့ကိုပြန်ပြီးတော့ဖြေပေးရသရတရားတွေနင်းနေပြီလေသရတရားတွေတက်အောင်သူ့ကိုတိုးတက်အောင်ကြိုးစားပြီးတော့တခြားပုံဝတ္ထုတွေပြောပြီးတော့သရတရားတက်အောင်ပြင်ပေးရအဲဒီလိုပြုပြင်ပေးသွားပြီးတော့သူ့ကိုလမ်းတက်လမ်းမှန်ပေါင်းတက်ပေးရတက်ပေးပြီးတော့သူကလမ်းမှန်ပေါင်းရောက်နေပြီရှုနေပြီကြိုးစားနေပြီဆိုရင်လေတကယ်ဉာဏ်နေဖြစ်နေတဲ့အခါမှာသူပါဉာဏ်နေ တဲ့ပြောနေပြီပညာပညာကို तू ပြောနေပြီဆိုတာ तू ပြောတဲ့စကားကိုနားထောင်ပြီးတော့ဉာဏ်ကိုဒီဓမ္မရာသဆိုတဲ့မြတ်စွာဘုရားဟောတဲ့ဒီဉာဏ်စရိဟောထားတဲ့တုတ်တန်ကြီးနဲ့တိုက်ကြည့်ရတာအဲ့လိုတိုက်ကြည့်ပြီးတော့မှဩ तू ပညာနဲ့မှပြောနေတဲ့စကားပဲပညာမှပြောနေတဲ့စကားပဲဒါကတော့ तू ပြောတာ तू ဟာ तू လိန်ပြောလဲပဲတတ်နိုင်မလဲဟုတ်တယ်မလားအဲ့ဒီကတော့ तू ပြောတဲ့စကားနဲ့တိုက်ကြည့်ရတာပဲလေဒါပေမဲ့ तू ပြောတဲ့စကားနဲ့တိုက်ရင်ဒီခါလေးစကားလောက်နဲ့လွဲကျင်လွဲတာတယ် ယောဂီကယောဒီယောဂီကကမ္မဋ္ဌာန်းဆရာယောဂီရဲ့အိန္ဒြေကိုလည်းကြည့်ရတယ်။ယောဂီရဲ့အိန္ဒြေကိုလည်းအကဲခတ်ကြည့်ရတယ်။ तू ပြောနေတဲ့ဉာဏ်နဲ့သူ့အိန္ဒြေဟာဘယ်လိုလဲ။ကန့်ညီမှုရှိတယ်ဆိုရင် तू ပြောတာမှန်တော့တယ်။ဒီလိုမဟုတ်ဘူးသူ့အိန္ဒြေကတခါလဲဟိုးသွက်သွက်ခန္ဓာဟိုကြည့်ဒီကြည့်ဘာမှမဟုတ်ဘူးဆိုရင် तू ပြောတယ်မဟုတ်သေးဘူး။ तू ပြောတာမဟုတ်သေးဘူး။အဲ့ဒါသူ့ရဲ့အိန္ဒြေနဲ့လည်းပဲညှိကြည့်ရပါတယ်။အဲတခါတည်းမှာသူ့ရဲ့အသွေးသားတွေပြောင်းသွားတာလည်းရှိပါတယ် ယောဂီရဲ့အသွေးသားတွေဟာစိတ်တွေစင်ကြဲနေရင်သူ့ရဲ့အသွေးသားတွေကလည်းမစင်ကြဲဘူးလားစင်ကြဲတယ်သူ့ရဲ့အရေးစင်းတွေကအင်မတန်စင်ကြဲသွားတယ်အဲအဲ့ဒီရေစင်းသူ့ရဲ့အသွေးသားနဲ့လေဒီခါလေးကြည့်ရပါတယ်သူပြောတဲ့စကားတွေနဲ့ဒါကြောင့်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကတော့ယောဂီကိုဒီဉာဏ်လေးတွေရဲ့တဆင့်ပြီးတဆင့်ဉာဏ်ဖြစ်ပုံတက်ပုံကနေစပြီးတော့စစ်စစ်ပြီးတော့မှဒီဒီပုဂ္ဂိုလ်ဟာဒီလိုဒီလိုဉာဏ်လေးတွေပြည့်စုံတယ်မပြည့်စုံဘူးဆိုတာ ဆရာတော်ဘုရားကြီးကသူ့ဟာသူဆုံးဖြတ်ပေးတယ်သို့တော်ဒီဆုံးဖြတ်ကိုယောဂီကိုပြောသလားဘာမှမပြောဘူးနော်နောက်မိုးကုတ်ဆရာတော်ဘုရားကြီးကြတော့သုံးညာနဲ့တွားတယ်ဖြစ်ပြမြင်တဲ့ညာဘာညာလဲဘုန်းကြီးစောစောကပြောတဲ့ဥရိယဘုရားဆိုတာဖြစ်ပြမြင်တဲ့ညာနော်နောက်တကဖြစ်ပြမုံတဲ့ညာဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဘုန်းကြီးတို့ယောဂီများနေပြည်တာညာဘာညာလဲ နေပြည်တော်ဉာဏ်နောက်တကအဲ့ဒီကနေဆက်ပြီးရှုမှတ်အားထုတ်သွားတဲ့အခါကျတော့မဉဏ်ရောက်သွားတယ်။ဘာဉဏ်လဲဖြစ်ပြဆုံးတဲ့ဉာဏ်ဘာဉာဏ်လဲဟောမိုးကုတ်ဆရာတော်ဘုရားကြီးက၃ခုနဲ့ပြောသွားတယ်။မာစီဆရာတော်ဘုရားကြီးကဉာဏ်ကိုတစ်ခုချင်း၁၆ပါးသလုံးပြည့်စုံအောင်ယောဂီကိုတရားစစ်စစ်ပြီးလုပ်သွားတယ်။ဟုတ်တယ်မလား။အားလုံးဟာအတူတူပဲနော်။ဒါကြောင့်မို့အရိယာမဉဏ်ရခြင်းရင်လည်းပဲဘယ်တရားအထုတ်ရမလဲ။ နိဗ္ဗာန်မျက်မှောက်ပြုခြင်းနဲ့ဆိုရင်လည်းဘယ်တရားအထုတ်ရမလဲကဲဒီတရားဒီအကျိုးတွေကဟိုးနောက်ဘဝမှာရမှာလားအခုအထုတ်နေစေရမှာလားဟေးဒီမျက်မှောက်ဘဝမှာကိုဒီအကျိုးတွေမရနိုင်ဘူးလားကဲဒီအကျိုးတွေကိုအပြည့်အဝရနိုင်တယ်ဆိုတော့ဒီတတိပဋ္ဌာန်တရားအာထုတ်တဲ့တရားလားအာမထုတ်တဲ့တရားလားအာထုတ်တဲ့တရားပါဘုန်းကြီးတို့ယောဂီများတရားဓမ္မများအချိန်ပေးပြီးတော့ နေ့တနေ့ကုန်အားမထုတ်နိုင်ပေမဲ့မိမိတို့ဒီလိုညနေပိုင်းလေးမှာအားလတ်တဲ့အချိန်လေးမှာတရားနာရင်းနဲ့နေ့စဉ်အခုလို9မိနစ်9မိနစ်9ရက်ပေါ့9မိနစ်9မိနစ်ဒီဝိပဿနာတရားလေးကျင့်သွားမယ်အားထုတ်သွားမယ်ဆိုရင်လည်းပါရမီကုသိုလ်တော့မဖြစ်ဘူးလားရှုမှတ်နေလေးမရဘူးလားဒီနေလေးပိုင်ပိုင်နဲ့နဲ့ရရင်ကိုယ့်အိမ်ကိုနေတဲ့အခါရောအားထုတ်လို့မရဘူးလား တကယ်လို့အခုအရေးကြုံလာပြီးသောကတွေပရိဒေဝတွေကြုံလာပြီးဆိုရင်လည်းပဲကိုအားထုတ်နေတဲ့ဒီတိပဋ္ဌာန်တရားလေးကိုလက်တွေ့ကျင့်သုံးပြီးတော့အားထုတ်လိုက်ရင်အဲ့ဒီအပူသောကတွေမငြိမ့်နိုင်ဘူးလားစိတ်ဆင်းရဲတွေမငြိမ့်နိုင်ဘူးလားအလုံးငြိမ့်နိုင်တယ်ဒါကြောင့်မို့ဒီတိပဋ္ဌာန်တရားဟာဧကယနာမဲကတခုဤသောတရားပါဒီလန်းတလန်းနဲ့ပဲရှိတယ်စိတ်ညစ်ခြင်းစင်ကြယ်ခြင်းရင်လေတတိပဋ္ဌာန်လန်းကပဲသွားတယ် တောကပရိဝါတွေလွန်မြောက်ခြင်းနဲ့ဆိုရင်လည်းတတိပဌာန်လမ်းကပဲသွားတယ်ကိုဆင်းရဲစိတ်ဆင်းရဲတွေလွန်မြောက်ခြင်းလည်းတတိပဌာန်လမ်းကပဲသွားတယ်အရိယာမဉ္ဇဏ်ရခြင်းလည်းတတိပဌာန်လမ်းကပဲသွားတယ်နိဗ္ဗာန်မျက်မှောက်ပြုခြင်းလည်းတတိပဌာန်လမ်းကပဲဒီတတိပဌာန်ကျင့်စဉ်အတိုင်းသာကျင့်မယ်ဆိုရင်နောက်ဆုံးအပယ်ဆင်းရဲလွတ်နိုင်တဲ့နိဗ္ဗာန်မျက်မှောက်မပြုနိုင်ဘူးလားအဲပါရမီတို့ရှိမယ်ဆိုရင်ဒီဘဝနယ်ပဲကိလေသာ အသောကုန်ခန်းပြီးတော့ယဟန္တာဖြစ်ပြီဆိုရင်ကတော့ဆင်းရဲအလုံးမငြိမ့်နိုင်ဘူးလား ကဲဒီကျိုးတွေဒီသတိပဋ္ဌာန်တရားအားထုတ်ရင်မရနိုင်ဘူးလားကဲဒီဆောင်ပုံလေးဆိုဆိုပြီးတော့တရားသိညာရစို့နော်ကိလေစင်ကြဲဆိုရင်ပဲ၍ငိုပွဲမရှိကိုဤဆင်းရဲစိတ်ဆင်းရဲတို့ခြုံမြဲမှန်းလှ မက်ကိုရလျက်ရောက်ရနိဗ္ဗာန်ခုနှစ်တန်တတိပဋ္ဌာန်အကျိုးဒီကိလေစင်ကြဲစိုးရိမ်ပဲ၍ငိုးပွဲမရှိကိုဤဆင်းရဲစိတ်ဆင်းရဲတို့ ခြုံမြဲမှန်လှမေကိုရလျင်ရောက်ရနိဗ္ဗာန်ခုနှစ်တန်တတိပဋ္ဌာန်အကျိုးဒီကဲဒီကျိုးခုနှစ်ပါးဟာနောက်ဘဝမှာရမှာလားဒီမျက်မှောက်ဘဝရမှာလားတေရောတေကြရဲ့လားဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကကြီးညာကြွကြော်ပြီးတော့ဟောခဲ့တာလေ ဧကယနောယံဘေကွေမေကောတတ္တနာဝိတုဒ္ဓိယတောကပရိဒေဝနံသမတိကမယဒုက္ခဒေါမနတာနံအထင်ကမယညာယတာအတိကမယနိဗ္ဗာနတာသစ္စည်းကရိယာယယရိတံသတ္တရောတတိပဌာနာဘေကဝေယံတော်များဥချင်းသာတုသတ္တရောလေးပါးကုန်သောယရိတံယေဤမေတတိပဌာနာ ဆွေမြဲသောအမှန်ရမှုတတိဆွေမြဲမှုတတိပဋ္ဌာန်ဟူသောအကျင့်လန်သည်တန်တိရှိကုန်၏အယံဆွေမြဲသောအမှန်ရမှုတတိဆွေမြဲမှုတတိပဋ္ဌာန်ဟူသောအကျင့်လန်သည်တတဏံဘုရားပစ္စည်းကဗုဒ္ဓရိယတာဝကလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုရိယစိဉ္ကြီးကြီးမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဃောတကူရီသောလံတကြောင်းဒီသောလံဖြစ်ပါပေ၏ တောကပရိဒေဝနာဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပရိဒေဝတို့ကိုသမတေကမာယလွံ့မြောက်စေခြင်းဟာဧကယနောမေဃောတခုတည်းသောလံတကြောင်တည်းသောလံဖြစ်ပါ၏ဒုက္ခဒေါမနတဏံကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတို့ကိုအထင်ကမာယခြုံငိမ့်ကွယ်ပြောက်စေခြင်းဟာဧကယနောမေဃောတခုတည်းသောလံတကြောင်တည်းသောလံဖြစ်ပါ၏ ယာယတာအဓိကမယာရိယာမဲ့ကိုရခြင်းငှာနိဗ္ဗာနတာသစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းငှာဧကယနောမေကိုတခုဒီတော်လံတကြောင်ဒီတော်လံဖြစ်ပါပေတည်း